အာနာပါနကထာကနောက်ဆုံးပိုင်းသတုကအနိစ္စ ानु ပါတိဝိရာဂ ानु ပါတိនិရောဓ ानु ပါတိပိဋိနိဒက ानु ပါတိဆိုတဲ့ပုတ်လေးပုတ်ဒီခံပြီးတော့ဟောတာအနိစ္စကိုရှုလျက်ဝင်သက်ကိုဖြစ်စေမည်ထွက်သက်ကိုဖြစ်စေမည်အနိစ္စမမြဲဘူးလို့ရှုပြီးတော့ ဝင်တဲ့ကျူတယ်ဆွဲတဲ့ကြိုက်ထုတ်တယ်အဲဒီလိုပြင်းတယ်ဒါပထမအဲဒီလေးခုတည်းကပထမပဲအဲဒါတွေလည်းဟောပြီးပါပြီခန္ဓာ၅ပါးယုံနာတရားတွေအိဋ္ဌကျူပြီးတော့ဝင်တဲ့ထွက်တဲ့ကျူတော့ဝင်တဲ့ထွက်တဲ့ကျူတာနဲ့အိဋ္ဌကျူတာနဲ့ဒီမှာတော့ တရားစီပါပဲဝင်တဲ့ထွက်တဲ့ကတော့သူ့ဟာသူရှူထုတ်အဲရှူသွင်းရှူထုတ်သူ့ဟာသူသွားတယ်အနေစရှူတာကပေါ်ရပေါ်ရရှူတာပါပဲနေစာရှူတာပေါ်ရပေါ်ရမျက်စိကမြင်လို့ရှိရင်မြင်ရတာနေရှူကြားလို့ရှိရင်ကြားရတာနေရှူနားရင်စားရင် နာယသာယကနေပြီးတော့ရှုဒုတိယဒုတိယနေပြီးတော့ရှုသေကုစဉ်းစားကြံပြီးလို့ချင်းသေကုစဉ်းစားကြံစီကနေပြီးတော့ရှုဘာကြောင့်ပါပေါ်တိုင်းပေါ်တိုင်းယုံနာတရားတွေခန္ဓာ၅ပါးတရားတွေအနိစ္စမမြဲတဲ့သဘောကိုရှုရင်းနဲ့ဝင်တယ်လဲရှုတယ်ထွက်တယ်လဲရှုထုတ်တယ်အဲတော့ဝင်တယ်ထွက်တယ်ရှုတယ်တော့မဟုတ်ပါဝင်တယ်ထွက်တယ်လဲသင်ကြားလို့ရှိရင်သူရှုမှာပဲ သတိညာတင်ကြားနေတဲ့သတိညာတွေပြုရမှာအဲ့ဒါတွေကတော့ပြီးခဲ့တဲ့သတင်းတွေကဟောခဲ့ပြီးပါပြီအနိစ္စနဲ့စပ်ပြီးတော့ဒုက္ခအနတ္တကျုပ်ပုံတွေလည်းဟောလာခဲ့တာဆိုတော့စုံသွားပါပြီအဲ့ဒီမှာအနတ္တ ानु ပဒနာမှာကဏ္ဍ၄ပါးနဲ့ဒီနေ့ကဟောခဲ့ ဏ၄ပါးသန္တိခဏဒီနောက်ဆက်ဆက်ပြီးဖြစ်နေတဲ့ယုံနာအစဉ်တွေကိုပိုင်းခြားပြီးတော့မကျွနိုင်တော့အများအားကြီးနေတယ်လို့ထင်နေတာသန္တိကနာခေါ်တယ်။ချောင်းနဲ့မြောင်းထဲမှာရေတွေစီးနေဒီဟောင်းရေတွေတော့ပြောင်းလဲနေတာပဲဒါပဲမလို့အမှတ်တမဲ့ကြည့်မယ်ဆိုရင်ဒီရေတွေပဲ အများအားဒီနေလို့ထင်ရမနေ့ကလည်းဒီရေတွေနေ့လည်းလည်းဒီရေတွေညနေလည်းဒီရေနောက်နေ့နောက်ရက်တွေလည်းဒီရေတွေပဲလို့ထင်နေရမှန်စင်ရကတော့ဒီရေတွေတော့မဟုတ်ဘူးကြီးအောင်သိတယ်ပြောင်းလဲနေတာပဲအဲ့ဒါလိုပဲမိမိတို့သာနာမှာရှိတဲ့ယုံနာနေရာခြေခြေယုံနာနေတဲ့နောက်တော့ယုံနာနေကြားစီပဲဝဲပြားနေတာပဲဒါမှမကျွတဲ့ပုံကိုယ်တွေမှာ ခြေခြေနဲ့လုံးလုံးကအတူတူဖြစ်နေမနေ့ကကမြင်ကြကြခဲ့သိခဲ့တာတွေနဲ့ယခုမြင်ခဲ့မြင်ကြတာသိတာနဲ့အတူတူပဲညနေကြရင်တခါညာစဉ်းစားလိုက်ရင်မနေ့ကနေ့လေကညနေမှာမြင်လာသိတာတွေကအတူတူပဲဒီလိုဖြစ်နေဒီကနေ့သာမဟုတ်ဘူးအရင်နေ့တွေကအရင်လကအရင်ရက်ကအရင်နှစ်က အဲဒီကြောင့်အဲဒီတော့ကမြင်ကြခဲ့တွေ့ခဲ့သိခဲ့တာတွေလည်းယခုမြင်ကြတာဒီတွေ့သိတာနဲ့အတူတူပဲလို့ပြောလို့ထင်နေတာဒါကြောင့်ဒီနောက်တရားခဏပြားလေပိုင်းခြားမပြဒီနောက်တရားတွေခဏအပြင်တော့လူခိုက်တာနဲ့သူပဲမြင်တာဟာမြင်တဲ့ခိုက်တာပြောက်သွားတယ်ကြားတာကြားတဲ့ခိုက်တာပြောက်သွားတယ်ပထမမြင်တာလည်းပထမမြင်တော့ပဲပြောက်သွားတာပဲနောက်တစ်ခါဒုတိယမြင် ဒုတိယမြင်လုံးကြောက်သွားတာပဲတတိယမြင်လည်းတတိယမြင်ပြီးကြောက်သွားတာပဲချက်ချင်းချက်ချင်းဖြစ်ပြီးကြောက်နေတဲ့တရားတွေကြီးပဲအဲဒါကြီးရှင်းအောင်တရားတွေကိုပိုင်းခြားပြီးမကျွနိုင်တဲ့ပုဂ္ဂိုလ်တွေမှာတော့အပိုင်းခြားနဲ့မရှင်းဘူးဒီမှာယောဂီပုဂ္ဂိုလ်တွေမြင်နိုင်ကြတိုင်းနားနဲ့စားတိုင်းတွေ့ထိတိုင်းဖြစ်ပေါ်တဲ့ဖြစ်ပေါ်တိုင်းလိုက်ပြီးတော့ရှုနေတော့သမာဓိညာရင့်လာရင်ဒီပိုင်းဒီပိုင်းဒီပိုင်းခြားပြီးတော့ထင်တယ်မရင်သေးခင်တော့လည်း သာဏတိကမပြပါဘူးဒီလိုပါမကျူရင်ကလိုပဲအဲမကျူဘဲနဲ့နေတဲ့ခါတုန်းကရှင်းတော့စနေတယ်လို့ပဲသမာဓိညာအားနေတဲ့ခါမှာပိုင်းခြားပြီးတော့မကျူနိုင်သေးဘူးမပြသေးဘူးညာမပြသေးတော့ဒီဒီယုံနာနောက်ယုံနောက်ယုံနာနေရရောနေတာပါပဲပေါင်းနေပိန်နေမှန်တယ်ပေါင်းတာနဲ့ပိန်တာနဲ့ဟာဒီဆယ်တဲ့ဖြစ် ဖောင်းတာကပဲပိန်သွားပိန်တာကပဲဖောင်းလာသူပဲဖြစ်ဖောင်းတယ်လို့မှတ်တဲ့စိတ်ပိန်တယ်လို့မှတ်တဲ့စိတ်ဒါလည်းအတူတူဖြစ်နေဖောင်းတာမှတ်တာလည်းဒီစိတ်ကပဲမှတ်တယ်ပိန်တာမှလည်းဒီစိတ်ကမှတ်တယ်ငါတယောက်တည်းကပဲမှတ်ပြီးနေတယ်ဒီလိုထင်းနေအဲဒီတော့သန္တိကနာကဖုံးလွှမ်းနေတာတဲ့ရှင်းတော့ဆက်ဆက်ပြီးရှင်းတာတခုဒီကဲတော့ရှင်းရတာသန္တိကနာဆိုတယ်တခုတည်းမဟုတ်ဘဲနဲ့တခုတည်းဖြစ်တယ် ညခါကာလမှာမိဇသမိဇကိုကင်ပြီးတော့လူတယောက်ကနေပြီးရမ်းပြလို့ရှိရင်ဝိုင်းပြလို့ရှိရင်အဲဒီမှာအဝိုင်းကြီးမြင်ရတယ်လို့ထင်ရတယ်ရမ်းပြလိုက်လို့ရှိရင်လည်းအခြေကြီးမြင်ရတယ်လို့ထင်ရတယ်မှန်စင်စစ်ကတော့မိဇတစ်ခုတည်းပဲအဝိုင်းလည်းမရှိဘူးရေလည်းမရှိဘူး ညမောင်နဲ့ရဲရဲတနေရရသာတနေရမှာရှိတာကိုသူမြင်တာပဲအဲ့ဒါဘုနာကမြင်ဒီနာကမြင်တဲ့အမြင်တွေပေါင်းစပ်ပြီးတော့အဝိုင်းကြီးဖြစ်သွားတာအဲ့ဒါရှင်းတော့အမြင်တွေကိုမပိုင်းခြားနိုင်လို့သာဏတိကနာဖုံးသွားတာအခုအများဒီဝူရတဲ့ရုပ်ရှင်ထဲမှာအယုတ်တွေပြီးတယ်အဲ့ဒါတွေကလည်းရှင်းရှင်းရှင်းတော့ အရေးတွေဆက်ပြီးတော့သွားတော့ဘောတရုပ်ထဲလို့ရှင်တယ်ခြေတလန်းဆိုလို့ရှင်တို့ကပြောပေါ်ပြမှာတော့ရုပ်တွေအများကြီးရှိတယ်အဲ့ဒါတွေတည်ပြီးတည်ထင်းလာတာလက်တကွေးတဆမှာဆိုရင်လည်းပဲအယုတ်တွေအများကြီးပဲတရားညာတာတခုနဲ့တခုနဲ့အရေးတွေဆက်လိုက်တော့ကိုတခါတည်းတကွေးတဆဖြစ်ဘူးပဂရိယုတ်တွေကလည်းအဲ့ဒီတိုင်းပဲဥပမာနဲ့ဥပမေယအမှန်ကိုက်တယ်ဆိုတာဒီဥစ္စာတော့ဒီလိုပဲ တကွေရစအတွင်းမှာယုတ်တရားတဏှာတဏှာမြောက်ဝိသေအောင်ပြောင်းလဲနေတာပဲစေတလားအတွင်းမှာလည်းယုတ်တရားတဏှာတဏှာမြောက်ပြောင်းလဲနေတာပဲဒါပဲမဲ့လို့ပိုင်းခြားပြီးတော့မမနိုင်နေတဲ့ပုဂ္ဂိုလ်တွေမှာတစ္ဆထဲတစ်ဆက်ထဲဖြစ်နေပြီးတော့မြဲတဲ့နေရာတင်ထင်တယ်အိစ္ဆာမဖြစ်ဘူးစိတ်တိုင်းပြတိုင်းလိုက်ပြီးတော့ရှုနေတဲ့ယောဂီတွေမှာတော့သမာဓိညာကျင့်လာတဲ့ခါကျတော့တစ်ပိုင်းစီတစ်ပိုင်းစီထင်တယ် ပေါင်းနာမတဲ့အခါမှာပေါင်းနာကတခုပဲပိဏာမတဲ့အခါပိဏာတခုပဲပေါင်းနာကတခြားပိဏာကတခြားကွဲတာလားအနည်းဆုံးအောက်တိဆုံးတရားစပြီးကွဲတာပေါင်းနာမသိတာနဲ့ပိဏာမသိတာလည်းပဲတခြားစီအပြီးတခြားစီဆိုကွဲနေအဲဒီတော့ပေါင်းနာကပိန်သွားတာမဟုတ်ဘူးပေါင်းယုတ်ကတခြားပဲပိန်ယုတ်ကတခြားပဲပိန်ယုတ်ကပေါင်းလာတာမဟုတ်ဘူး လူခိုက်တာနဲ့သူဖြစ်ပြီးပြည့်သွားတယ်မမြဲတဲ့တရားတွေပဲလို့ဒိဋ္ဌာနုပဒနာကောင်းကောင်းဖြစ်တယ်။ဟောင်းသာမှတည်တဲ့စိတ်မိန်သာမှတည်တဲ့စိတ်တခြားစီပဲသူခိုက်တာနဲ့သူဖြစ်ပြီးပြောက်သွားလို့မမြဲတဲ့တရားတွေပဲဒိဋ္ဌာနုပဒနာကောင်းကောင်းဖြစ်တယ်။ဒီပြင်ဟာတွေလည်းဒီတိုင်းပါပဲ။မတိုင်းမတိုင်းဟာရှေ့ရှေ့မှားရတဲ့အာယုနဲ့နောက်မှားရတဲ့အာယုတခြားစီ။ ဒီအမှားပြီးနဲ့နောက်မှားပြီးရတဲ့ရှားပြီးမှတိုင်းမှတိုင်းသာပြောနေဆိုရင်တော့ဒီလောက်ကတော့နားလည်နေတာပဲဒါပေမဲ့လို့ကိုယ်တိုင်ကြီးရလို့ကိုယ်တိုင်ကြီးကတော့အဲ့ဒီလိုရှုမှတ်နေရင်မှကိုယ်ပိုင်ညာနဲ့ရှင်းတော့မှအဲသာတဲ့ပေတဲ့ကကြားဘူးတာနဲ့တခုစီပဲတော့နှလုံးသွင်းယုံနေအဲ့ဒီလိုမဟုတ်သေးဘူးအဲအဲ့ဒါကိုကိုယ်တိုင်ကြည့်ရမှာမဟုတ်သေးဘူးဒါကတော့ကိုယ်ကမှတ်ထားတာပဲပညာကြီးခေါ်တာမျိုးကို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 သူခိုက်တာနဲ့သူဖြစ်ပြီးပြက်နေတာကြီးတယ်အပိုင်းပိုင်းနေဖြစ်ပြီးတော့ညာထဲမှာထင်းလာတယ်အဲဒီလိုထင်အောင်လို့ကြည့်ရတာဆိုယောဂီပုဂ္ဂိုလ်ညာရင်းတဲ့ပုဂ္ဂိုလ်ကျရင်အဲဒီအဲဒီရောက်တာပေါ့လေညာရင်းလို့ရှိရင်ထူးအချင်းတော့ဘယ်ကြမှာပို့ပြီးတော့ပြီးတာတော့ဆိုဘင်္ဂညာကြီးရောက်မှပို့ပြီးတော့ပြီးတယ်ဥရိယတရားညာလည်းအသင်တင်ပြီးတာပါလေဘင်္ဂညာကြီးရောက်ပြီဆိုရင်လိုပဲဒီနဲ့စတဲ့မာဇီယအာယုံနဲ့မာတိတဲ့စိတ်မာဇီယအာယုံနဲ့မာတိတဲ့စိတ် အတွဲလိုက်အတွဲလိုက်ရမှန်ရင်မှန်ရင်ပြုတ်ပြုတ်တော့တာမမြဲတာကြာကိုသင်ကြားတွေ့ရမိစ္ဆာနုပဒနာကောင်းကောင်းဖြစ်တယ်မမြဲတာပြီးတော့မမြဲတဲ့တရားဟာပုဂ္ဂိုလ်သတ္တဝါအတ္တကောင်ဘယ်ဟုတ်မလဲပဂရိကသင်္သတာတသရုပ်ဘဝလုံးအသက်ရှင်နေတဲ့အကောင်လေးအတ္တကောင်လေးထင်နေတာကိုဒီလိုမဟုတ်ဘူးအဲဒီကြီးကြောက်တော့တာကြီးတဲ့တွေ့နေရတော့အနတ္တပဲဒီမှာဆင်းလာတာကိုအဲဒီလိုမမှန်နိုင်သေးခင်တော့ရှင်းနောက်တရားခဏပြားလေးရဲ့ ပိုင်းခြားမပြငါကောင်မှဘောလတဏတိကနာရီအဲဗန္တိကနာထင်တာတဲ့ဒီနေ့ကဆိုပြီးပါပြီ။ဒါဒီခေါက်တော့ဆိုကြအောင်လို့ဒီနောက်တရားခဏပြလျက်ပိုင်းခြားမပြငါကောင်မှဘောလတဏတိကနာရီဘောလ ရှင်းနောက်တရားခဏပြလည်းရဲ့ပိုင်းခြားမပြငါကောင်မှဘောလတန်တိကနာရီရှင်းနောက်တရားပိုင်းခြားမပြငါကောင်မှဘောလတန်တိကနာရီ ရှင်းတော်ဆရာသနာဆရာဘိုင်းဆရာမဆရာမဟာရောမဘောဓနိကနာသန္တိကနာဘောဘုံသန္တိကနာပိုင်းခြားရင် အနေစထင်ပြီးအနတ္တထင်ဖို့ဟာသဘောပေါက်လောက်ပါပြီ။ဒီနေ့ကပြောပြီးသားတွေပါ။ယုံနာအများသဘောပြလျက်ပိုင်းခြားမပြငါးကောင်မှပေါ်လသမုဟကနာရီသမုဟဆိုတာအပေါင်းတော့ယုံနာတရားတွေအပေါင်းအစုကိုတစ်လုံးနဲ့တစ်ခဲတည်းဖြစ်ပြီးတော့ထင်တာ။အဥဒ္ဒဉာဏ်ဆောက်တာ။ အမှတ်တမဲ့ကြည့်လိုက်လို့ရှိရင်နာညာကြီးဆိုရင်လည်းပြင်းနေပြင်းဘေးချာချာခွဲကြကြည့်မယ်ဆိုရင်ဥဒ္ဒချက်ချင်းတစ်ချက်ချင်းစီထားတာပဲအင်္ဂလိပ်နဲ့အုပ်နဲ့တွဲပြီးတော့စီထားအဲဒီတော့အစိတ်စိတ်မခွဲနိုင်လို့ရှိရင်တော့အဲဒီနာကြီးတပြင်းနဲ့ဖြစ်နေတာတလုံးနဲ့တစ်ခဲနဲ့ဖြစ်နေအဲ့ဒါက ကျံအကျံအပြင်သာဥဒ္ဒကျစီအသေးစိတ်မဲ့ဆိုရင်တော့ဒီတဲ့အမှုမှုတွေအများကြီးရှိပါသေးတယ်။သဘာဘုံတို့ပဲဘုံတို့ပုံထားတာရှိတယ်။အဲဒီမှာလည်းပဲအသေးစိတ်မခွဲဘဲနဲ့ကြီးလိုက်လို့ရှိရင်တော့အပုံကြီးဇလုံးတဲ့ခဲတဲ့ဖြစ်နေသဘာဘုံကြီး။ဟွန်းပဲလုံးဘုံကြီးဖြစ်နေ။ခွဲကြည့်မယ်ဆိုအပုံကြီးမရှိဘူးဒီထဲမှာအလုံးလေးတွေတစ်လုံးစီပဲရှိတယ်။ အဲ့ဒါလိုပဲကိုယ်ထဲမှာရှိတဲ့ယုတ်တရားနာတရားတွေအပြီးအပြီးယုတ်တရားတစ်ခုစီတစ်ခုစီပေါင်းစပ်ပြီးတော့ယုတ်ကလတွေဖြစ်တယ်ဒီခုပေါင်းရင်ကလရှိတယ်ဒီခုပေါင်းရင်အစုဝေးတစ်ခုပေါ်တယ်ကလဆိုအစုဝေးပါပဲယုတ်စုတစ်ခုကိုယ်ပေါင်းလို့အစုလည်းရှိတယ်ဆယ်ခုပေါင်းပြီးစုလည်းရှိတယ် အဲဝိသင်္ကတော့ဒီလောက်ပါပဲနိဗ္ဗာန်ရုပ်ကတော့ဒီလောက်ပါအနိဗ္ဗာန်ရုပ်တွေထည့်လို့ရှင်တော့အဲ7ခုလို့12ခုလို့13ခုလို့ဒီလိုပါလေရရှိပါရဲ့အဲဒါရုပ်ပေါင်းစုတွေနာပေါင်းစုတွေကလည်းနာနေရအနည်းဆုံး7ခုရှိတယ်ပေါင်းစားပြီးတော့ဒီလိုသိခုနှစ်ခုနဲ့စိတ်နဲ့ပေါင်းရင်7ခုသာအနည်းဆုံးပဲဒုပြည့်ဆိုရင်30မှာ နာတရားရှိခုရှိခုပေါက်ပြီးတော့တစုတစုပြင်းတယ်။သိရင်စိတ်တွေကြတော့သူတည်းများလာတယ်။အဲသူတည်းများလာတယ်။သိသိသိပေါင်း30တို့30 32စသည်ဖြင့်20လည်းရှိတယ်။30 30ကျော်လည်းရှိပါတယ်။သိသိသိနာတရားတွေပေါင်းစုပြင်းတယ်။ပြီးတော့ယုံနဲ့နာနဲ့လည်းပေါင်းစုပြီးတော့ပြင်းတယ်။သူယောဂီပုဂ္ဂိုလ်နေရာချင်းတော့ အဲဒီကလတ်ထဲမှာပါဝင်တဲ့ရုပ်သေးမွှားလေးတွေဒါတော့ပိုင်းခြားမပြီးနိုင်ပါဘူးသိဒ္ဓဘထဲမှာပါဝင်တဲ့စိတ်စေတသိက်အစိတ်စိတ်တွေဒီလိုခွဲကြတော့မသိနိုင်ပါဘူးဒါပေမဲ့ထင်ရှားတဲ့တရားတစ်ခုကနေပြီးတော့ပိုင်းခြားပြီးမြင်တဲ့အခါကာလမှာဆိုရင်အစင်းရုပ်ထင်ရှားရင်အစင်းရုပ်လေးတစ်ခုတည်းပိုင်းခြားပြီးပြီ မျက်စိယုတ်ကသင်ရလို့ရှိရင်လည်းမျက်စိယုတ်မျက်မြင်မှုဣတိယဖြစ်တဲ့မျက်စိယုတ်ကူတယ်ပဲဒီမှာပြီးတယ်မြင်သိတဲ့စိတ်ဝိညာဉ်ကသင်ရလို့ရှိရင်လည်းအဲ့ဒီဝိညာဉ်နဲ့ပဲမြင်လို့ကောင်းမကောင်းတဲ့ဝေဒနာသင်ရလို့ရှိရင်လည်းအဲ့ဒီဝေဒနာသင်ရသိရတယ်မြင်ရတဲ့အာယုံမှတ်သားတဲ့သဘောသင်ညာသင်ကြားတဲ့ခါလည်းရှိတယ်အဲဒါသူ့ပဲသိရတယ်နှလုံးသွင်းမှုမနတိကာရသေသောတိုက်တွန်းပေးမှုသေရနာ အစကြည်သောတရားတွေသင်ကြားလို့ရှိရင်လည်းအဲ့ဒါအဲ့ဒီတရားတစ်ခုပဲပိုင်းကြပြီးတော့ဒီတယ်ဒီထဲမှာတရားဘုံဘယ်လောက်ပါတယ်လို့ဒီလိုစိတ်စိတ်အသေးစိတ်တော့မသိနိုင်ဘူးတစ်ခုတစ်ခုသင်ကြားသိရနောက်ပြီးတော့ကုသိုလ်စိတ်အကုသိုလ်စိတ်တွေကြတော့အဲဒီကြတော့အများကြီးပါပဲအကုသိုလ်စိတ်မှာဆိုရင်လောဘထင်ရှားတဲ့ကလောဘတခုတည်းကွဲပြီးတော့တရားပိုင်းခြားပြီးတော့သိနိုင်တယ်ဆိုတော့အဲဒီလောဘမှုစိတ်ဖြစ်တဲ့အခါမှာ စိတ်ကတစ်ခုစေတသိက်ကဘလောက်စသည်ဖြင့်ဒီလိုတော့ခွဲခြားမသိနိုင်ဘူးလောဘလေးတစ်ခုသိလိုက်တာဇထာနဲ့တရားတစ်ခုပဲသိလိုက်တာတစ်ခုပဲပြီးဖို့လိုပါတယ်အဲဒီတစ်ခုမသိလို့ရှိရင်ဒီတစ်ခုကနေဆွဲကင်ပြီးတော့နေသဒုက္ခအတ္တဆွဲသွားတာပဲလိုချင်တဲ့သဘောလေးတစ်ခုကနေပြီးတော့အဲဒီလိုချင်တဲ့ဥစ္စာငါပဲလိုချင်တာဟာအရင်ကလည်းကြည့်ကူလည်းကြည့်မြဲတည်နေတာပဲ ဆိုရင်လည်းဥစ္စာညှစ်တဲ့ဆရာသားဆရာကောင်းတာပဲချမ်းသာပဲနေကသူကအတ္တအစွဲတွေတရားနေဝင်တယ်အဲဒီတော့လူချင်းတဲ့သဘောလေးသိပြီးတော့လူချင်းသားလေးကသူ့ခိုက်တာအရင်သူပြစ်ပြီးပျောက်သွားတာလေးတွေ့ရလို့ရှိရင်မြဲတာလည်းမဟုတ်ဘူးချမ်းသာတာလည်းမဟုတ်ဘူးကောင်းတာလည်းမဟုတ်ဘူးသူသဘောတိုင်းသူဖြစ်ပြသောအနတ္တသဘောတရားများပဲလို့ကျွင်းကျွင်းကျွင်းသိသွားတယ်အဲဒါ ကိလေသာတွေမဖြစ်နိုင်တော့ဘူးမြဲတဲ့နေရာချင်းဆွဲလာမိကိလေသာမဖြစ်နိုင်ဘူးချမ်းသာတဲ့ကောင်းတဲ့နေရာချင်းဆွဲလာမိကိလေသာမဖြစ်နိုင်ဘူးပုဂ္ဂိုလ်သတ္တဝါနဲ့ဆွဲလာမိကိလေသာမဖြစ်နိုင်ဘူးအဲတခုတခုသိဖို့ပဲလိုပါတယ်ဒေါသဖြစ်တဲ့အခါကလည်းဒေါသစိတ်ဒေါသထင်ရှားလို့ရှိရင်ဒေါသကနေပြီးတော့ပြီးမောဟထင်ရှားတဲ့အခါကျတော့အလွဲသည့်တွေပေါ့လေသူကတော့အဲဒီလိုမြဲတယ်ချမ်းသာတယ်ကောင်းတယ်စသည်ဖြင့်အလွဲသည့်တွေကမောဟတွေပဲနောက်ပြီးတော့ မာနကစိတ်ကြီးဝင်တဲ့အခါကာလတွေမာနပြီးတယ်အဲဒိဋ္ဌိကတော့သူကကိုယ်ဟာကိုယ်ဒိဋ္ဌိတော့သိမှာမဟုတ်ဘူးသူကခဲရင်နေသူကတော့ဒါပဲမဲ့လို့တရားအထုတ်နေတဲ့ပုဂ္ဂိုလ်တွေရောသောသောကဘုဒ္ဓတာကြည့်နေရင်သိတာပေါ့လေအဲငါပဲသက်ရှင်နေတယ်ကောင်းပဲလို့သိရဆွဲသွားရင်တော့ဒါဒိဋ္ဌိဖြစ်သွားတာပဲအဲဘက်ကဒိဋ္ဌိဖြစ်သွားတယ်ဟုတ်မှာဟုတ်ပါမလားအကျိုးရှိမှရှိပါမလားစသည်ဖြင့် အဲဒီလိုစဉ်းစားရင်ဝိသိကိစ္စသင်ကြတာသူသူပြီးတာပဲကုသိုလ်ဘက်ကဆိုလို့ကျင်လဲသဒ္ဓါတို့တတိတို့အစရှိသောတရားတွေအဲဒါတွေသင်ကြပြီးတော့ပြီးပါတယ်အဲဒီသင်ကြတဲ့တရားတစ်ခုမှတ်ပြီးပြီးရင်ပြီးတာပါပဲမသိရင်တော့အဲဒါတွေအကုန်လုံးပေါင်းစပ်ပြီးတော့ခန္ဓာကအုတ်တိုက်နိုင်ရန်ကြီးတပြင်းကြီးထင်တယ်လို့သဘာဝဘုံကြီးတဘုံနဲ့တူတူတဲ့ထင်တယ်လို့ ပဲပုံကြီးတပုံတူတဲ့တပုံနဲ့ထင်တယ်လို့လူကောင်ကြီးတစ်ခုလုံးယောဝနာယောကတယောက်တည်းပဲတကူတည်းပဲဒီလိုထင်လာတယ်နာမည်မုံဆိုတာယူတယ်နာစီလေးတွေပေါင်းစပ်ပြီးတော့ပြာကြီးလောက်တာပြာကြီးချင်းတယ်နာစီလေးတွေတစ်ခုချင်းဆိုရင်တော့သေးသေးလေးတွေပဲပေါင်းစပ်လိုက်တဲ့အခါကျတော့သူကပြာကြီးချင်းတယ်မုံကြီးအဲဒီနာမည် နန်းနဲ့ဗကာနဲ့အဲဒီဥစ္စာတွဲထားတာတွေကိုအယုတ်လုံးမယ်ဆိုရင်အယုတ်ဖြစ်လူယုတ်လို့လို့ရှင်လည်းလူယုတ်ဖြစ်ဒီတော့နဲ့ကောင်းတဲ့ကိုနဲ့မတ္တမကြည့်လို့ရှင်တော့အယုတ်ပဲလူယုတ်ပဲဒီယုတ်သေးပဲရှင်ဒေကြပြီးလို့ရှင်နှမ်းစီလေးတဲ့တစည်းစီပဲအယုတ်မဟုတ်ဘူးနော်နာနေအများကြီးစုပေါင်းပြီးတော့ပုံသဏ္ဍာန်ထေရဖြစ်ပြီးတော့ဆင်းလာတာအဲဒါ ဥပမာပါသူကိုယ်တည်းကရှိတဲ့ယုံနာနေတဲ့ဒီတိုင်းပဲယုံနာနေတစ်လုံးနဲ့တစ်ခဲတည်းမဟုတ်ဘဲနဲ့ဒါတွေအပေါင်းစားပြီးတော့တယောက်တည်းဖြစ်လာမြင်တာတွေကြားတာတွေနားတာတွေစားတာတွေတွေ့ရှိတာတွေဒီကုသနာကြံနေတာတွေအဲဒီတိုင်းမှာဒီကုသနာကြံနေတာတွေမှာလူကျင်တာတွေစိတ်ဆိုးတာတွေစိတ်ချမ်းသာတာတွေမချမ်းသာတာတွေစသည်ဖြင့်အများကြီးပေါ်နေတော့ပြီးတော့ကိုယ်မူရာတွေရုပ်တွေအဲဒါတွေအကုန်လုံးပေါင်းစပ်ပြီးတော့တယောက်တည်းဖြစ် သူခိုက်တာနဲ့သူဖြစ်ပေါ်လာတဲ့တွေရှုမှတ်သားလို့ရှိရင်တစ်ခုစီတစ်ခုစီကွဲထွက်လာတယ်တစ်ခုစီတစ်ခုစီအနေအပေးကြတဲ့ဥပမာထဲမှာလဲလဲဥပမာလဲဥပမာမှာအမတ်တမဲ့ကြည့်လိုက်လို့ရှိရင်တော့လဲကြီးပဲအစိပိုင်းတွေပေါင်းစပ်ပြီးတော့လဲဆိုတဲ့အထေရကြီးထင်တယ်တစ်ခုချင်းတစ်ခုချင်းစိုက်ကြည့်ပါတဲ့လဲဘိန်းတစ်ခုတည်းစိုက်ကြည့်လို့ရှိရင်လဲမဖြစ်ဘူးဘိန်းနာဘိန်းနာကြည့် ဝင်ရိုးတစ်ခုတည်းစိုက်ကြည့်နေလို့ရှိရင်လည်းပဲဝင်ရိုးသာကြည့်တယ်လို့လက်မဖြစ်ဘူးအဲဒါလက်ကတစ်ခုတည်းစိုက်ကြည့်လက်ရင်တစ်ခုတည်းစိုက်ကြည့်အခင်းလေးတစ်ခုတည်းစိုက်ကြည့်အကားတစ်ခုတည်းစိုက်ကြည့်သဘိုးတစ်ခုတည်းစိုက်ကြည့်စသည်ဖြင့်စိတ်ပိုင်းလေးတစ်ခုတစ်ခုသာစူးစိုက်ပြီးတော့ကြည့်နေလို့ရှိရင်အဲ့ဒီမှာလဲပုံသဏ္ဍာန်မပေါ်ဘူး။ဒါမြင်ညအလုံးရဲ့အားဖြင့်အလုံးရဲ့အားဖြင့်ကြည့်ပြီးနှလုံးသွင်းတဲ့အခါကျတော့လဲပုံသဏ္ဍာန်ကြီးပေါ်တယ်။ အဲ့ဒါလိုပဲကိုယ်ရကရှိတဲ့ယုံနာနေအလုံးအလုံးလိုက်အားဖြင့်သင်ញင်လိုက်လို့ရှိရင်တော့ရုပ်ရောနာရောငခုပေါင်းပြီးတော့အနည်းဆုံးယုံနာနာငခုပေါင်းရင်ကိုတတ်တော်ဖြစ်တော့တာပဲလက်ရှိနေလည်းကောင်းဖြစ်တော့တာကိုယ်ရဆိုပါတော့ကိုယ်ကျင်နာနဲ့ကိုယ်ရငခုရှိတယ်ကိုယ်ကျင်နာကနန္တရားကိုယ်ရယူကြတာလှုပ်ကြတာကယုတ်တရားနာနဲ့ယုံငခုပဲအဲ့ဒီဟာကိုမယုံမှတဲ့ပုဂ္ဂိုလ်ကဘယ်နဲ့ထင်လို့ဆိုတော့ ွေးကျင်တာလည်းငါပဲ၊ကွေးတာလည်းငါပဲ၊ငါကွေးကျင်လို့ငါကွေးတယ်။အဲဒီလိုအထင်ရှိတယ်။အသက်ရှင်နေတဲ့ငါကောင်ကပဲကွေးကျင်လို့ငါကွေးလာတယ်။ကွေးကျင်တာကနန္တရားကွေးတာယုတ်တရားအဲဒီယုတ်နဲ့နာနဲ့နှစ်ခုမကွဲလို့နှစ်ခုပေါင်းပြီးတော့သမုဟာကနာဖြစ်ပြီးအကောင်ကြီးဖြစ်လာအသက်ရှင်တဲ့ကောင်ဖြစ်လာဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တွေတမာရိညာအားကောင်းတဲ့အခါကျတော့ကွေးကျင်တာလည်းမှားရတယ်၊ကွေးတာလည်းမှားရတယ်

ကိုယ်ကျင်တာအားကောင်းလာတော့တကယ်ကိုယ်ပြန်ပြီဆိုရင်လည်းကိုယ်တိုင်းကိုယ်တိုင်းကိုယ်တယ်ကိုယ်တယ်ကိုယ်တယ်မှလားယူတိုင်းယူတိုင်းကကိုယ်တယ်မှလိုက်ရင်တကွေးပြောက်သွားရင်ကိုယ်တယ်မှလိုက်ရင်တကွေးပြောက်သွားရင်အဲမှားရတဲ့အာယုံရောမှတ်ပြီးတဲ့စိတ်ရောမှရင်မှရင်ပြောက်ပြောက်သွားတာတွေတွေ့ရဒီတော့ဒီတဲ့အကောင်းသေးမရှိဘူးအသက်ရှင်နေတဲ့အကောင်ရှာလို့မရဘူးဝိညာဉ်သားကလည်းပဲတရားတစ်ခုပဲမှတ်တာကလည်းတရားတစ်ခုပဲ ကွေးတာရွေးတာကလည်းတရားတစ်ခုမှတ်တာကလည်းတရားတစ်ခုညဒီမှာအရွေးမှလည်းရွေတယ်ရွေတယ်ကတရွေချင်းတရွေချင်းရွေသွားတာတွေအရွေးတွေအများကြီးမှတ်တာမှတ်သိတာတွေလည်းအများကြီးဒါတော့တရားမှာအသက်ရှင်နေတဲ့အကောင်ရလို့ခေါ်ကြတယ်ဘာမှမရှိဘူးအဲဒါကြောင့်ယောဂီပုဂ္ဂိုလ်ကအမှတ်တိုင်းမှတိုင်းဒုက္ခိုက်တာနဲ့သူဖြစ်နေတာရဲ့တွေ့ရတော့သမုဟာကနာကွဲသွားတယ်အဲကွဲမှုတစ်ခုမှာ ထို့သူစာမှုတို့ထိုင်မှုထားမှုသွားမှုလာမှုလှုပ်ရှားမှုဒီတိုင်းကြီးတဲ့ပဲပြုပြင်နေတဲ့စိတ်နဲ့ပြုပြင်တဲ့ရုပ်ပြုမှတ်တဲ့စိတ်အဲ့ဒါအစုအစုဝေးပဲဖြစ်တယ်တခုစီတခုစီကွဲပြီးတော့သွားတယ်မြင်ရကြရတယ်မှလည်းဒီတိုင်းပဲမြင်တယ်မှလို့ရှိရင်မမတဲ့ပုဂ္ဂိုလ်တွေကတော့ရှင်းအောင်မြင်တာတွေလည်းအကုန်လုံးပေါက်ပြီးတယောက်တည်းဖြစ်တယ်မမတဲ့ပုဂ္ဂိုလ်တမြင်ချင်းတမြင်ချင်းကွဲတယ် ပြီးတော့မြင်ရတာကတခြားပဲမြင်သိတာကတခြားပဲမြင်မှုတရားချင်းမျက်စိရုပ်ကတခြားပဲသူတို့လည်းကွယ်မကျွမမတဲ့ပုံကိုယ်တွေမှာဆိုရင်မြင်တာနဲ့ကြားတာနဲ့လည်းတယောက်တည်းပဲဖြစ်နေတယ်မြင်တာကြားတာနာတာသတိတာဒုတိတာဒီကုသနာကြံစီတာတွေအကုန်လုံးတယောက်တည်းတကိုယ်တည်းဖြစ်နေတယ်မောဟကနာခေါ်တယ်အဲဒုက္ခိတာနဲ့သူရှုမှလို့တပိုင်းစီတပိုင်းစီ အပိုင်းပိုင်းနဲ့ပြပြီးထင်းနေပြီဆိုလို့ချင်းအဲ့ဒီသမုဟကနာပြည့်သွားတယ်။ဒါကြောင့်နန္ဒဘောမြအဲနန္ဒဘောမြတဲ့ယုံနာအမြာယုံနာအမြာသဘောပြလေရဲ့ယုံနာနေရာသဘောအားဖြင့်တစ်ခုစီတစ်ခုစီ꿰ကြပါတယ်။ ကိုယ်ကျင်တဲ့သဘောကတရား၊ကိုယ်ရဲ့သဘောကရွေးတဲ့သဘောကတရား၊မှတ်သိတဲ့သဘောကတရား၊ကွဲတယ်။မြင်တယ်ဆိုရမှာလဲမြင်သိတာကတရား၊မြင်ရတာကတရား၊မြင်မှုဤတရားကတရား၊ကွဲတယ်။အဲဒီလိုပဲအပြီးပြီးကွဲနေတာကြားရလဲတရားပဲမြင်တာနဲ့ကြားတာနဲ့လည်းရှားကြည့်ပဲသဘောအချင်းယုံနာသဘောတွေကအပြီးပြီးသူ့သဘောနဲ့သူတစ်ခုစီတစ်ခုစီကွဲပြားနေတာပဲ။ လူဟာတယောက်နဲ့တယောက်နဲ့မတူဘဲနဲ့ကွဲနေတယ်လို့ပဲယုံနာတရားတွေမှလည်းတစ်ခုစီတစ်ခုစီကွဲပြနေတာပဲသူသဘောနဲ့ပဲယုံနာအမြသဘောပြလည်းသဘောချင်းကွဲပြနေပါလေနဲ့ပိုင်းခြားမပြငါကောင်းမှာမကျွမမလို့ပိုင်းခြားပြီးတော့မပြဘူးတစ်ခုစီတစ်ခုစီမတင်ဘူးအကုန်လုံးစုပေါင်းပြီးတော့တလုံးနဲ့ထင်တယ်၊ကိုယ်ကျင်တာနဲ့ကိုယ်တာ၊ဒီကုစဉ်းစားတာတယောက်တည်းထင်တယ် မြင်တာတွေကြားတာတွေစသည်ကြောက်တဲ့ဖြစ်ပြီးတော့သင်တယ်ဘောလသမုဟကနာအဲ့ဒီသမုဟကနာထင်လို့ရှိရင်အတ္တဆွဲလန်းတာပဲဆွေရမယ်ယုံနာမြာသဘောပြလျက်ပိုင်းခြားမပြငါကောင်းမှဘောလတန်တိဘောလသမုဟကနာရီဘောလ ယုံနာအမြာသဘောပြလျက်ပိုင်းခြားမပြငါကောင်မှာပေါ်လာသမုဟကနာရီယုံနာအမြာသဘောပြလျက်ပိုင်းခြားမပြငါကောင်မှာပေါ်လာသမုဟကနာရီ ဘိဇကနာအာရမကနာဘိဇကနာလို့ဆိုဘိဇကနာအာရမကနာဆိုပြီးယုံနာတရားတွေဟာသူကိစ္စနဲ့သူကွဲပြားနေတယ်ယုံနာများကိစ္စပြလျက်ပိုင်းခြားမပြငါကောင်မှပေါ်လာကိစ္စကနာဒီကိစ္စအချင်းအပြီးပြီးပဲကွဲပြားကွဲခြင်းနဲ့စိတ်ကကွဲမှုဖြစ်အောင်လို့သုံးတော်ပေးဝေးတဲ့ယုတ်ကလည်းပဲတရွတ်တရွတ်ရွေးအောင်လို့သူက သွန်ကံပြီးဆောင်ရွက်ပြီးတော့ဒါတရားကြီးကွဲနေတာပဲသူကိစ္စနဲ့သူတရားကြီးပဲအဲဒီလိုသူကိစ္စနဲ့သူကွဲနေပါရဲ့နဲ့မရှိမှမှတော့ပိုင်းခြားပြီးမပြီးလို့ရှိရင်ဇလုံးနဲ့တစ်ခဲတည်းဖြစ်ပြီးတော့ရှင်တယ်ကိစ္စအချင်းမကွဲပြားဘူးအဲဒါကိစ္စကနာခေါ်တယ်ယုံနာအများကိစ္စပြလျက်ပိုင်းခြားမပြငါကောင်မှပေါ်လာကိစ္စကနာရီဒါကတခုနာသဘောတွေကတော့ အာယုံနဲ့သူ့အာယုံနဲ့သူသီးသီးကွဲမြင်တာကအသင်ကိုအာမြူတယ်ကြားတာကအသံကိုအာမြူတယ်စသည်ဖြင့်ကွဲမြင်တာမှလည်းအကျူးမြင်တဲ့အနီးမြင်တဲ့အပြာမြင်တဲ့အဝါမြင်တဲ့စသည်ဖြင့်အာယုံတွေကွဲတိုင်းကွဲတိုင်းဟာမြင်တဲ့သိရတဲ့အသေးသေးတွေလည်းအဟုတ်မဟုတ်ဘူးဒါပေမဲ့လည်းမရှိမှတဲ့ပုဂ္ဂိုလ်တွေမှာအဲဒီအမြင်နဲ့အပြာတွေလည်းရောမြင်တာတွေလည်းရှိမြင်တော့မြင်တာတွေရော နှလုံးနဲ့တခဲတဲ့တယောက်တည်းဖြစ်ပြီးတော့သင်တယ်တဲ့ဒါအာရမဏကနာခေါ်တယ်။နာသဘောများအာယုံပြားလေပိုင်းခြားမပြားငါကောင်မှပေါ်လာအာရမကနာရီတဲ့ဒါလေးတွေထောက်စီဆိုပြီးတော့သွားရတယ်ရှင်းတတ်သွားမယ်မနေ့ကပါပေါ်ပြီးသားတွေယုံနာအမြာကိစ္စပြားလည်းရဲ့ပိုင်းခြားမပြားငါကောင်မှ ပေါ်လာကိစ္စကနာရီနန္တဘောမြာအာယုံပြလေပိုင်းခြားမပြအာကောင်မှာပေါ်လာအာရမကနာရီအာရမကနာလေးပါသုံးသွားတယ်စိတ္တိတရားမပိုင်းခြား၍လေးပါးကနာ သင်္ဘောက၄ပါးကနာသင်္ဘောကအတ္တဆွဲလန်းနေသိကြိုက်တရားကိုရှုမှတ်ပြီးတော့မပိုင်းခြားနိုင်လို့အဲဒီမပိုင်းခြားနိုင်တဲ့ပုဂ္ဂိုလ်မှာကနာ၄ပါးပေါ်နေတယ်အဲဒီနောက်ဆက်ဆက်ပြီးတော့တခုရီနေရာတွင်သင်္နေသာနိတိကနာလည်းပေါ်တယ်ယုံနာနေအများကြီးစုပေါင်းပြီးတော့တယောက်တည်းနေရာချင်းသင်တဲ့ သမုဝကနာလည်းပေါ်တဲ့ယုံနာကိစ္စအသီးသီးကွဲပြားနေတာတွေကိုသူ့ပေါင်းပြီးတော့တယောက်တည်းနေရာချင်းလည်းတင်းနေမြင်နာကြတာနာနာစတာတခြားစီတွေပဲအဲပါတွေတယောက်တည်းပဲလို့ထင်တယ်ပြီးတော့အာယုံအားဖြင့်အာယုံအသီးသီးနဲ့အာယုံပြုတဲ့တရားတွေလည်းအသီးသီးကွဲနေတာပဲအဲဒါတွေလည်းပဲ ပေါင်းစပ်ပြီးတော့တယောက်တည်းလို့ခြင်းနဲ့အာရမဏကနာအရိကနာ၄ပါးတဲ့အဲဒါကြီးကြီးပါတယ်အရိကနာ၄ပါးပြီးတဲ့ဒီသေးတယ်နည်းနည်းတဲ့တရားတွေတော့အနတ္တအနတ္တဝိပဿနာဖြစ်ပုံကိုတပည့်ဆရာပြောမယ်ဆိုဒီကနာတွေတဲ့အဲကောင်းဝန်သားလည်းပြောပြောမှပို့ပြီးတော့သိကြပါတယ်သူကအဲဒီစိတ်ခိုက်တရားတွေကို မရှိမှလို့မပိုင်းခြားနိုင်လို့ရှိရင်ဒီကဏ္ဍ၄ပါးဇလုံးနဲ့တစ်ခဲတဲ့တယောက်တည်းတကူတဲ့နေရာပြင်ဆင်တဲ့ကဏ္ဍ၄ပါးသင်ပေါ်တယ်ကဏ္ဍ၄ပါးသင်ပေါ်တော့အသက်ရှင်နေတဲ့ငါပဲအသက်ရှင်နေတဲ့အကောင်ပဲအတ္တဆိုရတာဖြစ်တော့တာဘောသတိပုဂ္ဂိုလ်တွေဒီတိုင်းဖြစ်နေတာပဲအဲဒီနေ့ကလည်းနည်းနည်းတော့ဆိုပြီးပါရင်လည်းဖြည့်သွားရမလားလေဆိုရမယ် စိတ်ခိုက်တရားမပိုင်ချ၍လေးပါးကနာသင်္ဘောကအတ္တဆွဲလာသည်စိတ်ခိုက်တရားမပိုင်ချ၍လေးပါးကနာသင်္ဘောကအတ္တဆွဲလာသည်စိတ်ခိုက်တရားမ

ထိုက်တရားဆိုတာဘာတွေတုံးဆိုရင်မြင် gain ကြား gain နား gain စား gain သွေးတီး gain သွေးတီး gain ဆိုတာထဲမှာကိုယ် gain ဆန်း gain ထိုင် gain စား gain သုကြား gain သွားလာ gain အကုန်လုံးပေါ်ပုံမူရတယ်သိကုစဉ်းစားကြံစီ gain ၆ဌာနပဲရှိပါတယ်ကျင်းကြီးပါပဲ၆ဌာနပဲအဲ၆ဌာနကဒုက္ခိတနဲ့ဖြစ်ပေါ်တဲ့တရားတွေဆို မကျွမမပိုင်းခြားနိုင်တဲ့ပုဂ္ဂိုလ်တွေကျုပ်ဝေစီများဆိုလည်းမပိုင်းခြားနိုင်သေးရင်အတူတူပါပဲသူကသမဂါသာမပိုင်းခြားနိုင်သေးဘူးသမာဓိအာမကောင်းသေးတော့စိတ်တွေကပြတ်တယ်ဒါယုံနဲ့စုပြီးတော့အာယုံမပြုဘူးဘေးပြန့်ပြီးတော့အာယုံပြုနေ အဲဒီလိုခါကာလပိုင်းခြားပြီးတော့မသိသေးဘူးဒီမှာကလည်းလုံးလုံးမမတဲ့ပုဂ္ဂိုလ်တွေအတွက်တော့ဘာမှပြောကြမရှိဘူးစဉ်းစားကြမရှိဘူးသူတို့တော့ပဲမနဲ့နည်းနဲ့မှပိုင်းခြားနိုင်ဘူးအဲဒါကြောင့်မြင်တိုင်းမှာမြင်တိုင်းမြင်တိုင်းဒုက္ခိတဖြစ်တာလေးမပိုင်းခြားလို့ရှိရင်ရှေ့မြင်နောက်မြင်လေးစသန္တိကနာဖြစ်တာကြားတိုင်းမှာအဲဒါကြားတိုင်းကြားတိုင်းမမလို့ရှိရင်ရှေ့ကြားနောက်ကြားတဲ့သန္တိကနာဖြစ်အမြင်နဲ့ကြားနဲ့လည်းသတ္တမူဝကနာဖြစ်လာ အာရဏကဏတွေဖြစ်လာသိစ္စာကဏတွေဖြစ်လာကဏတွေအဲဒီလိုမြင်လာကြားတာနားလာဆိုတဲ့တွေ့ထိတာကိုယ်တာသင်တာထိုင်တာထားတာလုပ်ကြတာသိကုသနာကြံနေတာဒီနေ့လုံးပြုလုပ်နေတာတွေဟာမကျွမ်းမတဲ့ပုဂ္ဂိုလ်တွေတယောက်တည်းဖြစ်နေတာပဲအကုန်လုံးစနေတာတယောက်တည်းတကူတည်းပဲသူကလိုဖြစ်နေဒီကနေ့သာမဟုတ်ဘူးအရင်နေ့တွေကရောအရင်လတွေကအရင်နှစ်တွေကရောတစ်သက်လုံးမှန်မိတယ်များပါပြင်တယောက်တည်းဖြစ်နေအကုန်လုံးဆက်စားတာကဏကအဲဒါကြောင့် စိတ်ကြိုက်တရားတွေမရှိမှမပိုင်းခြားလို့ရှိရင်လေးပါးကဏထင်ပေါ်ပါသည်စိတ်တရားနဲ့နောက်တရားစိတ်ခိုက်တာနဲ့နောက်ခိုက်တာအဲတယောက်တည်းတကူတည်းနေရာချင်းဖြစ်မှာကဗန္တိကနာအဲတရားအမျိုးတွေမျိုးမတူဘဲနဲ့ပေါင်းစပ်ပြီးတော့မြင်တာနဲ့ကြားတာတို့တွေးတာတို့ဆန်းတာတို့ရုပ်နဲ့နာနဲ့အဲဒါတွေအကုန်လုံးပေါင်းစပ်ပြီး တယောက်တည်းတကိုယ်တည်းထင်လို့ရှိရင်ဒါကသမုဟကနာကိစ္စကွဲပြားနေတဲ့တရားတွေမြင်တာနဲ့ကြားတာနာမ်တာအဲဒါလည်းကိစ္စတွေကွဲပြားနေကွဲတဲ့တရားတွေကိုတမျိုးတဲ့နေရာတယောက်တည်းနေရာမြင်လို့ရှိရင်ဒါကိစ္စကနာအာယုပြုသောအပြင်အာယုကွဲနေပါရင်လည်းမြင်တာနဲ့ကြားတာအာယုကွဲတဲ့မြင်တာမှလည်းအမြင်တွေမျိုးမျိုးကြားတာမှလည်းကြားတယ်မျိုးမျိုးအာယုကွဲနေအဲဒါကွဲနေပါရင်လည်းမြင်တာကြားတာတွေတယောက်တည်းပဲလို့ထင်နေတာဒါကအာရမဏကနာတွေ ဏ၄ပါးကတော့ထိုက်ကြရတယ်ဆိုတာသင်ပါတယ်တခါတည်းကကဏ၄မျိုးလုံးထင်တယ်တခါတည်းကလည်း၃မျိုးတခါတည်းကလည်း၂မျိုးတခါတည်းကလည်း၁မျိုးတည်းလည်းရှိမှာပဲဆွဲလာမှာကတော့အဲဘယ်မျိုးနဲ့ပဲဖြစ်အတ္တဆွဲလာဖြစ်တော့တာပဲကဏ၄ပါးထင်မှာတော့ဖြစ်ကြိုက်တရားမပိုင်းခြား၍ဖြစ်ကြိုက်တရားတွေမပြုမှမပိုင်းခြားနိုင်တဲ့အတွေ့၄ပါးကဏထင်ပေါ်သည်သန္တိကဏ နမောဟကနာအာရဏဒိသကနာအာရဏကနာကနာလေးခုကနာဆိုတော့တလုံးနဲ့တစ်ခဲတဲ့ဒီတိုင်းအဲအတိုင်းထဲတစ်ခုတည်းလူထင်တဲ့ဥစ္စာကိုကနာခေါ်တယ်။ဘာလုံးပါငယ်ကြီးများလား။ဘာလုံးတို့ဘာလုံးတို့ဘာငယ်တို့တလုံးတစ်ခဲကြီးထင်ရတယ်လို့ပဲ။တယောက်တည်းတကူတဲ့နေရာချင်းထင်တာကိုဒီမှာအတ္တဝါတော့အသက်ရှင်နေတဲ့အကောင်လေး။ ကြောက်တဲ့တကူတဲ့နေရာနဲ့ထင်လို့ရှိရင်အဲဒါသန္တိကနာလည်းခေါ်တယ်သမုဝကနာလည်းခေါ်တယ်ကိစ္စကနာလည်းခေါ်တယ်အာရမဏကနာလည်းခေါ်တယ်ကနာလေးပါထင်ပေါ်ရင်အဲဒါအတ္တဆွဲတယ်ငါပဲဒီခန္ဓာကိုယ်ရဲ့ဗေဒတိနေတဲ့ငါရှိရဲ့ငါလိုရှိတဲ့အတိုင်းပြုလုပ်နိုင်တယ်ငါကပြုတတ်တယ်မြင်တတ်တယ်ကြားတတ်တယ်သွားတတ်တယ်လာတတ်တယ်ကြွေးတတ်တယ်ဆန်းတတ်တယ်ပြောဆိုတတ်တယ်ကာလကအတ္တဆွဲလာတာ အကောင်းဆုံးတွေခံစားရတဲ့ဝေဒကအတ္တဆွဲတာဒီအတ္တဆွဲ၄မျိုးလုံးဆွဲလာမယ်ဒီနေ့ကပြောခဲ့ပြီအတ္တဆွဲ၄ခုအတ္တဆွဲလိုက်ရင်လားအနတ္တမဖြစ်ဘူးဘောဓတက္ကာတိတိခေါ်တယ်အဲဒီအတ္တဘယ်တော့မှမပြတ်တော့ဘူးလို့ဒီလည်းပဲဟိုဘဝဒီဘဝပြောင်းသွားတယ်ဖြစ်နေလို့ရှိရင်ပြင်သာသဒ္ဒရာတိတိခေါ်တယ်သေပြီးတဲ့အခါဘာမှမရှိတော့ပျောက်သွားတယ်ထင်လို့ရှိရင်ဥစ္စေတာတိတိခေါ်တယ်ဒီလိုဖြစ်တယ်သို့တော်လည်း ဘုရားဘာသာဝင်တွေကတော့ဒီလိုအစွဲလမ်းပိတ်ကြီးကြီးကြီးမားမားတဲမရှိတဲ့ဘူးနည်းပါတူတလီကတော့ဒါမျိုးရှိတယ်တူတလီကတော့အတ္တဆိုသူရှိပါတယ်သတ္တတာဆိုများတယ်ဥစ္စရာဆိုတဲမရှိဘူးဥစ္စရာဆိုကတော့ခုကလာဖြစ်ပေါ်ဝါရတွေမှာတော့ဥစ္စရာဆိုတွေများလာတယ်တော့တော့ပြည်ပြီးမရှိတော့ဘူးဆိုပြီးတော့ဒီဝါရရောက် သိခိုက်တရားမပိုင်းခြား၍၄ပါးကနာထင်ပေါ်ကအတ္တဆွဲလာနေတော့အတ္တဆွဲလာအနတ္တဖြစ်အောင်အနတ္တညာဖြစ်အောင်မင်းလည်းလုပ်ရမလဲဆိုသိခိုက်တရားရှုပိုင်းခြား၍ဒါပါပဲသိခိုက်တရားမပိုင်းခြားမရှုလို့မပိုင်းခြားနိုင်ရင်အတ္တဆွဲလာနေသိခိုက်တရားတွေရှုပါတဲ့သိခိုက်တရားရှုပိုင်းခြား၍၄ပါးကနာကြည်ပြက်မှာကနာ၄ခုကိုကြည်သွားကနာဆိုင်ခဲကြည်ပြက်သွား ဟိုဆိုင်တဲ့တစ်ခုခုကိုထုနှက်ပြီးအမှုံးလို့လည်းကြည်သွားတာလို့ပဲအဲစိတ်ကြိုက်တရားတွေကျူသောအားဖြင့်ဒစိတ်စီဒစိတ်စီတစ်ပိုင်းစီတစ်ပိုင်းစီတစ်ခုနဲ့တစ်ခုနဲ့မဆက်တော့နေရမယ်ထင်ရမယ်မဆက်တဲ့နေရာနဲ့ထင်ရအသီးသီးကွဲပြီးတော့ထင်ရမယ်အဲဒီလိုဆိုလို့ရှိရင်တော့အတ္တဆွဲလာနေရမရှိဘူးဒုက္ခိုက်တာနဲ့သူဖြစ်ပြီးပြည့်နေတဲ့သဘောတရားကြီးတွေပဲဒီလိုညာထဲမှာပိုင်းခြားသိတာ မြင်တာမှလိုက်တဲ့အခါမြင်ခိုက်မှ မြင်တာမှလိုက်မြင်ပြီးပြောက်သွားကြားခိုက်မှကြားတာမှလိုက်ကြားပြီးပြောက်သွားအဲဒီလိုမှတိုင်းမှတိုင်းတပိုင်းတပိုင်းညတွန်းတယ်သူပြောက်သွားတာကြီးတဲ့တွေ့ရတယ်ဒနာအဆိုင်ခဲမရှိဘူးဝိညာဏမှလိုက်ပြောက်သွား၊ကိုယ်တာမှလိုက်ပြောက်သွား။ဝိညာဏနဲ့ကိုယ်တာနဲ့မရောဘူး၊မှတ်တာနဲ့လည်းမရောဘူး။သူခိုက်တာနဲ့သူဖြစ်ပြီးပြောက်သွားတဲ့ရတာကဏမရှိဘူး ရှင်းတော့ဆက်ဆက်တဲ့သာမတိကနာမရှင်းဘူးယုံနာနေချင်းချင်းရောစနေတဲ့ပေါက်ပြီးတော့ဒလုံးတစ်ခဲတည်းဖြစ်တဲ့သမုဝကနာမရှင်းဘူးကိစ္စတွေကွဲတဲ့တရားတွေပေါက်ဆက်ပြီးတော့ထင်းတဲ့ကိစ္စကနာမရှင်းဘူးအာယုံကွဲတဲ့တရားတွေအမြင်နဲ့အကြစပြီးပေါက်ဆက်ပြီးတော့ထင်းတဲ့အာရဏကနာမရှင်းဘူးသူကလည်းသူသူခိုက်တာနဲ့သူရှေးခိုက်တာငါဟာရှေးခိုက်တာနောက်ခိုက်တာနောက်ခိုက်တာသူခိုက်တာနဲ့သူရှေ့ပြီးပြည့်သွားတာကြီးတွေပဲပရိသီလေးတွေပြီးနေတယ်လို့ သေဒီလုံးအစီလေးတွေတစ်ခုနဲ့တစ်ခုနဲ့မရောမစပဲနဲ့အပိချတည်နေတယ်လို့ပဲကျွမ်းရတဲ့တရားတွေဟာဒုက္ခိုက်တာနဲ့တစ်ပြည့်ရည်သွားတာရဲ့တရားတွေရှင်းအောင် မရောစဘူးပုဂ္ဂိုလ်သတ္တဝါအသက်ရှင်နေတဲ့အကောင်ရှားလို့မရဘူးလေ။ကောင်းရလို့ဆွဲရမရဘူးကြီး။ယုံနဲ့နာနဲ့မရောမစလို့သမုဟာကနာတလုံးတစ်ခဲကြီးမရှင်းဘူး။သမုဟာကနာကိုယ်ပါကိစ္စအသီးသီးကွဲပြားနေတဲ့မြင်မှုကြားမှုစသည်တွေတခြားစီကွဲပြားသွားလို့ ကိစ္စကနာလည်းမဖြစ်ဘူးအာယုံပြုရတဲ့တရားတွေသူ့အာယုံနဲ့သူပဲမြင်တာကတခြားကြားတာကတခြားမြင်မှလည်းဒီတမြင်ကတခြားဟိုတမြင်ကတခြားစသည်ဖြင့်အဲသူ့အာယုံနဲ့သူမြင်တာကတခြားမှတ်သိတာတခြားကြားတာတခြားမှတ်သိတာတခြားစသည်ဖြင့်ပေါ့ပြီးရတဲ့တရားလေးရာသူ့အာယုံနဲ့သူကွဲမှတ်သိတာတွေလည်းပဲရှင်းမှကကြားနောက်မှကကြားဒီလိုတခြားစီပဲသူ့အာယုံနဲ့သူကွဲနေအဲဒီတော့ အသက်ရှင်နေတဲ့အကောင်ထဲလို့ပြင်ဘာမှရှားမရဘူးတဏှာကွဲသွားလို့ရှိရင်အနတ္တထင်တယ်နာနာတနာနာတတူရောဝိနိဘုဇံတွေနာနာနာတတူရောအသီးသီးသောယုတ်တနာတတွေဝိနိဘုဇံတွေနာအသီးသီးခွဲခြားနေဖြစ်၍ ခဏဝိနိဘောဝေခဏဤအတိအတိကွဲပြဲခြင်းကိုကတိပြုအပ်ပြီးပြီးတော့အဆိုင်ခဲခဏ၄ခုဟိုအတုံးခဲကြီးများထုကြည့်လိုက်တော့အမှုန့်မှုန့်ဓမ္မုံစီဓမ္မုံစီကြည်သွားတယ်လို့ရှင်းနောက်ဆက်စပ်ဖြစ်တာတွေလည်းရှင်းနောက်ရှင်းခိုက်တာနောက်ခိုက်တာနောက်ခိုက်တာတို့ကဒီခုနဲ့ခုနဲ့မရောဘူးအပေါင်းအပေါင်းစုပါရင်ထင်းနေတဲ့တရားတွေလည်းပဲတစ်ခုစီတစ်ခုစီအသီးသီးဖြစ်ပြီးတော့ကွဲသွားအာယုံပြုရတဲ့တရားတွေလည်းသူ့အာယုံနဲ့သူအသီးသီးကွဲသွားတော့ ဒီကဏတွေကအကုန်လုံးကြည်သွားတယ်နာနာတတိယဝိနိဘုံစိတ်တော်ဟာနာနာတတိယအတိအတိသောယုတ်တနန္တတို့ကိုဝိနိဘုံစိတ်တော်ဟာအတိအတိခွဲကြ၍ကဏဝိနိဘောဝေကဏဤအတိအတိခွဲကြခြင်းကိုကတိပြုအပ်ပြီးရှိတော်အမြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့ထိတဲ့ပေါ်တိုင်းပေါ်တဲ့ယုံနာလေးသူခိုက်တာနဲ့သူရှူတော့ပဲခွဲပြီးသားဖြစ်သွားပါတယ်ဓမ္မနကခွဲချင်းမနေရပါဘူး အဲဒီလိုပြုမှတဲ့သတိပဋ္ဌာန်ဤမရတဲ့ပုဂ္ဂိုလ်တွေကဘယ်နဲ့ခြေတုံးဆိုတော့ကိုသူတို့ကညာနဲ့ခြေတယ်ညာနဲ့ခြေတယ်သူတို့ကပကံလုံးပကံလုံးပြရအဲဒီပကံလုံးရိုက်ခွဲလိုက်လို့ရှိရင်အသိစိတ်ကွဲသွားတယ်အဲဒါတွေအမှုန့်ကျက်တယ်လို့ရှိရင်အမှုန့်ဖြစ်သွားတယ်ပကံလုံးရှိသေးရဲ့လားဆိုတော့ဘယ်ရှိတော့မလို့လဲမုံမုံလို့လိုက်တော့အဲဒါဆိုလို့ရှိရင်ခဏကွဲသွားပြီ ခဏကွဲသွားရင်အနတ္တထင်တယ်ပေါ့လေဒီလိုဟောပြောလို့ရှိကြတယ်ဒါကအများပြောကြပါတယ်ပြောလို့လည်းလွယ်တယ်ကိုသူကတရားလွယ်တယ်သူကဘာမှလည်းအာမထုတ်အောင်အဲ့ဒါနဲ့အနတ္တထင်တယ်ဆိုပြီးတော့ခဏကွဲတယ်ဆိုပြီးဒီလိုဟောရကြတယ်အမှန်ကတော့အဲ့ဒါကခဏကွဲတာမဟုတ်သေးဘူးလားဒါကစိတ်ကူးပဲလို့ဆိုတာအနတ္တလည်းမထင်ပါဘူးပဂမအတ္တဆိုမှရှိမှမရှိပဲနဲ့အတ္တဆိုတာကိုယ်နဲ့ဆွဲနေတာအဲ့ဒီပဂံရိုက်ခွဲတဲ့စိတ်အမှုံမှုံလို့တဲ့စိတ် အမုံမှုဖြစ်သွားပြီလို့နှလုံးသွင်းတဲ့စိတ်အဲဒီစိတ်ကကြည့်နေတာကအမုံမှုတွေကွဲသွားပြီအမုံမှုတွေဖြစ်သွားပြီခဏကွဲသွားပြီးတော့ဒီလိုနှလုံးသွင်းတဲ့စိတ်ဟာအနတ္တဉာဏ်ထင်ပြီးတော့နှလုံးသွင်းတဲ့စိတ်ဒါတွေကဒီစိတ်တွေကဒီစိတ်ရဲ့ဖြစ်နေတာအဲဒီနှလုံးသွင်းတဲ့အခါကလာသူဒီစိတ်မှယူမှမယူပဲမယူတော့အဲဒီစိတ်တွေကငါတယောက်တည်းပဲငါကနေပြီးတော့ဒီပကံကိုကြည့်နေတဲ့ဒီပကံကအမုံမုံလုပ်လိုက်တဲ့အမုံမုံဖြစ်ကွဲသွားပြီးတော့ငါသိတယ်အဲငါကဏကဏ ကွဲသွားတာကိုတွေ့ရတယ်အနာတ္တထင်းနိစသည်ဖြင့်နှလုံးသွင်းတာတွေအဲ့ဒါတွေကငါတယောက်တည်းဖြစ်နေတာသူကနမကွဲဘူးဘယ်ကွဲရမလဲသူကဟိုရှိကနှလုံးသွင်းတာနောက်ကနှလုံးသွင်းတာတွေရောနေသံတိကနာဖြစ်နေတယ်နှလုံးသွင်းတဲ့စိတ်တွေသံတိကနာတွေဖြစ်နေတယ်ခိစ္စအချင်းတော့ဒီထဲမှာအမျိုးမျိုးနှလုံးသွင်းတဲ့စိတ်တွေစိတ်စိတ်နောက်စိတ်တွေကွဲချေတဲ့စိတ်တွေနဲ့ကွဲသွားတာနှလုံးသွင်းတဲ့စိတ်တွေနဲ့ဒါတွေလည်းပဲပေါင်းစပ်နေတယ် အာရမဏကနာအချင်းလည်းပဲအလုံးလိုက်နှလုံးသွင်းတဲ့စိတ်ကလည်းကြာအမှုံမှုံနဲ့နှလုံးသွင်းတဲ့စိတ်ကလည်းကြာနာရီကိုသတိแท้ဖြစ်ပြီးတော့သူမှထင်းနေတာပဲအာရမဏကနာလည်းသူမကွဲဘူးအဲဒါကြောင့်အနာတမထင်ပါဘူးသူအတ္တဆိုရှိရပါပဲဒီအတ္တဆိုဘာမှမပြုတ်ဘူးအတ္တဆိုကပကံတို့ဒီပြင်ခေါင်းကပြောခဲ့တဲ့ဥပမာဥပမာလာပေးရတာဒီသဘာဝဘုံတို့အင်းပဲလုံးဘုံတို့

စိတ်ကူးတိုင်းစိတ်ကူးတိုင်းရှုပါအဲဓဝါ၆ပါးမှာပေါ်လာတဲ့အာရုံနဲ့အာရုံနဲ့ရှုပါအဲဒီတော့ရှုရင်ဖြစ်ခိုက်တရားရှုလို့ရှိရင်တစ်ခုနဲ့တစ်ခုနဲ့မရောစဘဲနဲ့ဒုက္ခိုက်တာနဲ့သူဖြစ်သွားတဲ့တရားလေးတွေကိုသိပါလိမ့်မယ်ဒါကိုယ်တိုင်သိရမှာလားဆရာပြောနေဖို့ဟောနေဖို့မလိုဘူးသူကဖြစ်ခိုက်တရားရှုပိုင်ကြား၍၄ပါးကနာတဲ့ရှင်းတော့သက်သာပြီးဖြစ်တဲ့တဏှတိကနာအသက်သာမရှိဘူးပြတ်သွားပြီယုတ်တရားနာတရားတွေအပေါင်းစနေတာမရှိဘူးသူမောဟကနာလည်းပြတ်သွားပြီ ပြီးတော့ကိစ္စအသေးသေးရှိတဲ့အမြင်စိတ်ကြားစိတ်စသည်တွေဟာလည်းတခုစီတခုစီကွဲသွားပြီအာယုံအသေးသေးအာယုံပြုတဲ့စိတ်တွေဟာလည်းသူ့အာယုံနဲ့သူ့ဒါအာယုံတပိဒါအာယုံတပိကွဲသွားပြီအဲဒီတော့အာရမဏကနာလည်းမရှိကနာလေးပါကုန်ပြတ်တယ်အဲဒီကနာလေးပါကုန်ပြတ်ရင်အနတ္တအတူအတူထင်တော့တာပဲအနတ္တလက္ခဏာယတဝါသာရတ္တဥပ္ပဒါရိနတ္တလက္ခဏာအနတ္တဟု မှတ်သိကြောင်းဖြစ်သောလက္ခဏာသည်ယထာဝသရတတဟုတ်မှန်သောသူသဘောအားဖြင့်ဥပထာတိထင်လေတော့ဤခဏ၄ပါးခြေပါလို့ချင်းအနတ္တလက္ခဏာဟုတ်တော်အဘဝကာရဖြစ်ပြီးဟုတ်တော်ဘောကရမဟုတ်အဝတဝဒနာအလိုတိုင်းမဖြစ်ခြင်းကိုယ်အလိုတိုင်းဖြစ်သူသဘောတိုင်းသူဖြစ်နေတဲ့တရားတွေပဲဆိုတဲ့သိုးမရဘူးဆိုတဲ့အနတ္တလက္ခဏာလေးဟာသူသဘောတိုင်းပေါ်သားပါတယ်တဲ့ခိုင်ဆိုရမယ် တိခိုက်တရားပြုပိုင်းချ၍လေးပါးကနာခြေပြက်မှအနတ္တညာဖြစ်သည်တိခိုက်တရားပြုပိုင်းချ၍လေးပါးကနာ ကျေပြက်မှာအနတ္တညာဖြစ်သည်စိတ်ခိုက်တရားသူ့ပိုင်းကြ၍ဒေဝကနာကျေပြက်မှာအနတ္တညာဖြစ်သည်อืม ဖြစ်ကြိုက်တရားတွေကျူပါတဲ့အခုဒီမှာကျူမှနေရတာအဲ့ဒါပဲမြင်နိုင်ကြတဲ့နာနဲ့စားတဲ့သူရှိတဲ့ကိုယ်နဲ့စားတဲ့လူကြတဲ့စေကုသနာကြံနေတဲ့ ငါးကြောကပေါ်တိုင်းပေါ်တိုင်းဖြစ်ခဲ့ဖြစ်ခဲ့ကလေးတွေရှိရတာတွေကျူးနေရတာဒါတွေကျူးရင်ရှင်းနောက်တရားတွေမစပ်ဘဲနဲ့တာဏတိကနာကွဲလာတဲ့အိသထင်လာတယ်အိသထင်ရင်ဒုက္ခလည်းထင်တော့တာပါပဲနောက်သမုဟကနာအာရဏကနာကိစ္စကနာတွေကွဲလာတဲ့ကအနာတ္တကောင်းကောင်းထင်တယ်အဲဒါသိခိုက်တရားရှုပိုင်းခြားရဲ့၄ပါးကနာကြည်ပြတ်သွားပြီတဲ့ကနာတွေဆိုင်ခဲတွေကြည်ပြတ်သွားအနာတ္တ အလိုတိုင်းမဖြစ်တဲ့အနာတ္တသဘောလက္ခဏာတွေပေါ်ပြီးတော့အနာတ္တတရားတွေပဲပုဂ္ဂိုလ်သတ္တမိုးတဲ့တဲ့ကျင်နေတဲ့အကောင်မှုတဲ့သဘောတရားများပဲလို့ကိုယ်ပဲညာနဲ့ရှင်းပြီးတော့သိလာတယ်အဲဒီတော့ညာမအနာတ္တဖြစ်ပေါ်မှာညာမအနာတ္တအနာတ္တညာမပေါ့ညာမအနာတ္တဖြစ်ပေါ်မှာအရိယာမညာဆက်ရောက်သည်အဲဒီအနာတ္တညာကြီးအနေစသိယုံမြနဲ့မဲ့ဖို့မရောက်နိုင်ဘူးလို့ ဒုက္ခသိုံများနဲ့မဖို့မရောက်နိုင်ဘူးအနာတ္တသိမှမဖို့ရောက်နိုင်တယ်အဲ့ဒါကသက္ကရာဆရာတွေကဒီဒီဆရာတို့ကရေးပါတယ်ဒီမှာအိဇာလက္ခဏာသိုံနဲ့မဖြစ်သေးဘူးဒုက္ခလက္ခဏာသိုံနဲ့မဖြစ်သေးဘူးအနာတ္တလက္ခဏာသိမှအနာတ္တညာဖြစ်မှမညာပုံညာအရိယမညာပုံညာရောက်တယ် အနတ္တကလည်းအညာမှအနတ္တအနတ္တအမှန်မှအနတ္တခုနကပြောတဲ့ပကံကွဲသွားတာနဲ့အတ္တပြည့်တဲ့ဆိုတာမျိုးကဒါတွေကညာမှမဟုတ်သေးဘူးလားအနတ္တညာမှမဟုတ်ဘူးလားဟွန်းပကံကွဲတာနဲ့အိမ်ကျက်တာနဲ့အင်းဒီလိုတကူတူပစ္စည်းတွေကွဲပြဲသွားတာနဲ့ဒါနဲ့ဘာမှမဆိုင်ဘူးအနတ္တနဲ့အနတ္တကမိမိသာနာဖြစ်နေတဲ့ယုံနာတရားတွေတစ်ခုစီတစ်ခုစီကွဲပြီးတော့ သူခိုက်တာနဲ့သူဖြစ်ပြနေတဲ့သဘောတရားများလေးတွေသင်မှမြင်မှအနာတ္တဖြစ်တာอืมဘေးကရုပ်တွေဖွာဖွာဝါနဲ့ပြည့်နေတဲ့တချို့ပြောကြတယ်ရုပ်တွေဖွာဖွာဝါနဲ့ပြည့်နေတာလည်းရုပ်ရှိကြတာပေါ့ဖွာဖွာဝါဆိုတော့ရုပ်ပဲရှိတယ်နာနာဖွာဖွာလို့လို့မရဘူးစိတ်ကလေးတွေဖွာဖွာလို့လို့ပဲဖြစ်နေမှလည်းစိတ်ပုံသဏ္ဍာန်မှမရှိပဲဝေဒနာတွေနာတယ်ဆိုတော့ဖွာဖွာလို့လို့မဖြစ်ဘူး ဝေဒနာတွေနာတာပူတာကျင်တာတွေခဲတာဘွားဘွားလိုလိုဖြစ်ဘူးသူကနာတာနာတာပဲသူကဒီလိုဖြစ်တာအာသာအာယုန်နဲ့တွေ့ထိတာတွေလည်းပဲဘွားဘွားလိုလိုဖြစ်ဘူးမနတိကာရနှလုံးသွင်းတာလည်းဘွားဘွားဘယ်မှာဘွားဘွားလိုလိုဖြစ်ပါဘူးနာတရားတွေဆိုတာစိတ်စိတ်သိနာတရားတွေကအခုသာထေဝုထုမှမရှိပဲဘွားဘွားလိုလိုရတာကယုတ်တရားယုတ်မှလည်းယုတ်တဲ့ယုတ်တဲ့မရပါဘူးယုတ်မှလည်းပဲပုံသဏ္ဍာန်ရကောင်းတဲ့အသင်းတို့အသီးပါမျိုးကဘွားဘွားဖြစ်တယ် ဘာဘဝမြင်တယ်ဆိုတာဆင်းအနေနဲ့ပဲမြင်တာပဲဒီပြင်းနေရာချင်းတော့မမြင်နိုင်ဘူးအပန်းဆိုရင်လို့ဘွားဘွားလို့လို့မရဘူးအနဆိုရင်လည်းပဲနှာခေါင်းနဲ့နာနာဘွားဘွားလို့လို့မဖြစ်ဘူးလို့လားအရသာလည်းကြာပေါ်မှာအချိုးရှင်လေးတွေပေါ်လာဘွားဘွားလို့လို့မရဘူးအဲဒါအသင်းအတွေ့အထိကနည်းနည်းပါးပါးဘွားဘွားလို့လို့ရရမယ့်လက္ခဏာကြီးရဟောဒီကပေါ်အဲဒီတော့ရုပ်တိုင်းရုပ်တိုင်းတော့မရပါဘူး မေတော့ဘာဘဝနဲ့ရှုနေတာကတော့မှန်စင်စိတ်ကပညာတွေနဲ့ဆွဲလမ်းပြီးတော့ရှင်းနေတာပဲဒီတကယ်ဖြစ်နေတဲ့ယုံနာနေမဟုတ်ဘူးသူစိတ်ကူးပြီးတော့ရှင်းနေတာသူစိတ်ကူးတဲ့ဘာဘဝရှင်းနေတာယုံနာနေကအဲ့ဒီလိုကြက်တော့တော့မဟုတ်ပါဘူးစိတ်နေတာဘိမ့်ပိတ်နေယုံနာနေရုပ်တရားတွေကိုယ်ထဲမှာဘိမ့်ပိတ်ပြီးတော့ရှင်းနေသူခိုက်တာနဲ့သူဖြစ်ပြီးတော့ပြက်တာသာသိရတယ်အဲဒီလိုကြက်တော့တော့ဖြစ်ပြီးတော့ ခွာကျဲပြီးတော့ကတော့ဒီလိုကတော့မသိနိုင်ဘူးဆိုတာကတော့စိတ်ကူးထဲမှာသင်တယ်အဲဒါကြောင့်အဲဒီလိုဘဝဘဝတွေပြည့်နေတာမြင်ုံမျှနဲ့အနာတ္တမသိဘူးဘာလို့လဲဆိုဘဝဘဝတွေရှုနေတဲ့စိတ်ကိုကမှပြက်မှန်ပြက်ပဲရှုတဲ့စိတ်ကမြဲနေတာပဲဘဝဘဝတွေထိုင်ပြီးတော့ရှုနေကြာကြီးလည်းပဲသူကအဲရှုပြီးနေတယ်ငါကတော့ရှိနေတာပဲငါကရှုနေတယ်ငါကပြီးနေတယ်ဆိုတဲ့အဲဒါကနန္တရားလားစွဲနေတယ် ဒါကြောင့်အဲ့ဒါညာမာနတ္တဖြစ်တယ်လို့မဆိုနိုင်ဘူးအခုဖြစ်ခဲ့ယုံနာလေးတွေရှုလို့ဒုက္ခိတနဲ့သူဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဒီလိုတွေ့တော့ဖြစ်ပြီးကြောက်တာလည်းမမြဲတဲ့တရားမမြဲလို့ပဲဆင်းရဲပဲသူသဘောနဲ့သူဖြစ်ပြနေတဲ့တရားပဲလို့ရှင်းရှင်းသဘောကျသွားတာဒါမှညာမာနတ္တခဏလေးပါကြည့်ပြီးတော့ဖြစ်တာညာမာနတ္တဖြစ်ပေါ်မှအရိယမဉ္ဇဉ်ဆက်ရောက်သည်လို့ဆိုရတယ်ညာမာနတ္တညာမာနတ္တ ဖြစ်ပေါ်မှအရိယာမဉ္ဇဉ်ဆက်ရောက်သည်ဉာဏ်မာနတာဖြစ်ပေါ်မှအရိယာမဉ္ဇဉ်ဆက်ရောက်သည်ဉာဏ်မာနတာဖြစ်ပေါ်မှအရိယာမဉ္ဇဉ်ဆက်ရောက်သည် နာတာဖြစ်တာကလည်းပဲအနေစဒုက္ခလက္ခဏာတွေအမှန်တိုင်းသိလာရင်တော့ဉာဏ်မာနတာဖြစ်တော့တာပါပဲအဲဒါဆရာများကဘုန်းကပြောတဲ့အတိုင်းအနေစသိုံနဲ့မညာပညာမရောက်နိုင်ဘူးဒုက္ခသိုံနဲ့မရောက်နိုင်ဘူးဆိုတာကအနေစဒုက္ခလက္ခဏာတွေကမမှန်လို့သူကအနာတ္တလက္ခဏာကိုအနိစ္စဒုက္ခလက္ခဏာတို့ဖြင့်ပြရတယ်တဲ့မြတ်စွာဘုရား

ဒီယုတ်ကနှိမ့်ဆက်ဖို့ရပြင်မှာမဟုတ်ပါဘူးတဲ့ယုတ်ကမနှိမ့်ဆက်ပြီဘူးတဲ့ကိုယ့်ကိုယ်ကိုယ်တော့နှိမ့်ဆက်ပြီဘူးအခုယုတ်ကကိုယ့်ကိုယ်ကိုနှိမ့်ဆက်နေတယ်တဲ့ဘယ်ပုံပဲနည်းရောဆိုလို့ရှိရင်မမြဲသွားခြင်းနဲ့နှိမ့်ဆက်တာပေါ့။ဥမင်းရင်ရောပြီးတော့လည်းနှိမ့်ဆက်တယ်။အဲအနာယောဂါတွေဖြစ်ပြီးတော့လည်းနှိမ့်ဆက်တယ်။ယုတ်ဆိုတာအမျိုးမျိုးနှိမ့်ဆက်တယ်။အစာအရတွေဆာလောင်ပြီးတော့လည်းနှိမ့်ဆက်တယ်။ မြင်မကောင်းတိုင်းမကောင်းဖြစ်ပြီးတော့လည်းနှိမ့်ဆက်တယ်မိကိုယ်ထဲမှာအငြိကြီးတွေမျိုးမျိုးဖြစ်ပြီးတော့လည်းနှိမ့်ဆက်တဲ့ဒီယုတ်ကအဲယုတ်နှိမ့်ဆက်တာတွေအများကြီးပါပဲအနာယောဂတွေဆိုတော့အနာများပါတယ်96ပါးအနာယောဂတွေအဲဒီဖြစ်ပြီးတော့လည်းယုတ်ကနှိမ့်ဆက်တာနောက်ဆုံးပေသီတိအောင်ဒီယုတ်ကနှိမ့်ဆက်ပြီးတော့သွားတာပဲယုတ်ပစ္စည်းလိုပဲပြီးတာပြီးတော့ နှိစ္စတတ်တဲ့ယုတ်တရားဟာအတ္တမဖြစ်နိုင်ဘူးနှိစ္စတတ်တဲ့ယုတ်တရားကဒုက္ခသူမကြည့်ရတဲ့တရားပဲမုန်းစရာယွန်းစရာကြောက်စရာတရားပဲဒီတော့ကအနတ္တပဲအတ္တမဟုတ်ဘူးဉာဏ်သူနဲ့ကိုယ်ကိုယ်နဲ့ကွဲပြားတယ်လို့ပြောတယ်ဉာဏ်သူကကိုယ်ကိုနှိစ္စတယ်ကိုယ်ကိုယ်ကိုတော့ပဲနှိစ္စမလားဉာဏ်သူကလားနှိစ္စတယ်ဉာဏ်သူဟာကိုယ်ကိုယ်တော့မဟုတ်ဘူးအဲ့ဒီသဘောမျိုးတော့နှိစ္စတဲ့တရားဟာကိုယ်ကိုယ်မဟုတ်နိုင်ဘူးအတ္တအတွင်းသားမဟုတ်နိုင်ဘူး အဲဒီဒုက္ခလက္ခဏာတွေနဲ့ပြရပြီးတော့ဒုက္ခထင်လို့ရှိရင်အနတ္တတရားပဲအဲဒီလိုလည်းဟောပါတယ်ညာအိဋ္ဌာကျင်တရားမမြဲဘူးအဲဒီမမြဲတဲ့တရားဟာအနတ္တပဲဒီလိုဟောတာလည်းရှိပါတယ်အိဋ္ဌာနဲ့ဟောတယ်အဲဒါကဘုရင်သုံးပါအဲသေကုံအတ္တတိယောဝရိယဒါနာဥပပိသတိသေကုံတာဥပါဒဝိဒီယောဂီပညာရဲ့ ယတခောပါဏဥပါဒောဟုယောဂုညေသာတမေဥပ္ပတိဝေဒီသတိသတ္တဝမာရဏဟောဒီသတ္တမသက္ကုအနာတာသာတိပြင်အဲဒီမှာသသက္ကတုံမဟောတာသက္ကုသောတာဂာနဇင်ဝကာယသုပတရဂာနသာသဖုဒ္ဓဗသက္ကုဝိညာဉ်သောတာဝိညာဉ်သာတိဒွာယ6ပါးအာယုံ6ပါးဝိညာဉ်6ပါးဖသ6ပါးဝေဒနာ6ပါးအဲဒီတရားတွေကအနာတတရားတွေ ဘာဖြစ်လို့ဆိုရတော့အကယ်၍သာအတ္တဆိုခဲ့လို့ရှိရင်သကုသုပသကုဝိညာဏဖသဝေဒနာဆိုတဲ့မြင်တိုင်းမှာရှိတဲ့၅ပါးသောတရားဟိုကိုယ်ပုံကိုယ်တွေမှာတော့မြင်တယ်မြင်တယ်လည်းမှားတယ်တရားတွေပါပဲကြားတိုင်းမှာရှိတဲ့နာအသံအဲကြားသိမှုဖသတွေ့မှု ဝေဒနာခံစားမှုအဲ့ဒါ၅ပါးတော့ကြားတယ်နာငယ်စားရဒုတိယညမှာလည်း၅ပါးစီပဲသိကုသဉ္ဇံသိကြလည်း၅ပါးပဲအဲ့ဒီ၅ပါးသောတရားတွေကိုအတ္တပဲငါဤအတ္တပဲသူပဲလို့ရှိရင်အဲ့ဒီတရားတွေမှာသိမှုပြမှုသင်ကြားနေတယ်အဲမြင်တာဟာအစမရှိဘဲနဲ့ပေါ်လာတယ်သင်ကြားတယ်ပြီးတော့လည်းကြောက်လို့လည်းသင်ကြားတယ်စစ်ပေါ်ပြီးကြောက်သွားတယ်ကမမြဲတဲ့တရားပဲအကယ်၍သာအတ္တငါဟုတ်ပဲလို့ရှိရင်အတ္တကောင်လည်းဟုတ်ပဲလို့ရှိရင်ဒီအတ္တလေးက ခုပြည့်ခုပြည့်မရှိတော့ဘူးလို့ဆိုရမှာပေါ့တဲ့အစမရှိသေးပဲနဲ့လည်းသူပေါ်လာတယ်ရှိပြီးတော့ပျောက်သွားတယ်ငါတာပျောက်သွားရင်မရှိတော့ဘူးလို့ဒီလိုဆိုကြဖြစ်မှာပေါ့တဲ့သတိလူတွေဆွဲလာနေတဲ့အတ္တကဒီလိုမဟုတ်ဘူးတစ်သလုံးတစ်ဘဝလုံးအောက်တည်ဆုံးသေးသေးအောင်လို့မပြတ်ဘူးလို့ဆွဲလာတာပဲသဒ္ဒရာယူဝဆိုရင်သေပြီးတဲ့နောက်လည်းမပြတ်ဘူးဘယ်တော့မှမပြတ်ဘူးလို့ဆွဲလာတာပဲအဲ့ဒီဆွဲလာတဲ့အတ္တမျိုးသာမဟုတ်ဘူးတဲ့သူကဖြစ်ပြီးကြောက်တဲ့တရားပဲမမြဲလို့ အတ္တမဟုတ်ဘူးလို့အဲဒီမှာအိဋ္ဌလက္ခဏာနဲ့ပြတာအဲဒီလိုအိဋ္ဌလက္ခဏာနဲ့လည်းပဲအတ္တကိုအနတ္တအနတ္တဖြစ်ကြောင်းကိုပြရတဲ့ဒုက္ခလက္ခဏာနဲ့လည်းအနတ္တဖြစ်ကြောင်းကိုပြရတဲ့ဆိုတော့အဲဒီအိဋ္ဌဒုက္ခတွေကအိဋ္ဌလက္ခဏာအဖြစ်ဒုက္ခလက္ခဏာအဖြစ်ဒီတဲ့မူရတိတာဘွင့်တယ်သာသနာ့ဘာမှာအိဋ္ဌဒုက္ခထင်မယ်လို့အနတ္တမထင်ဘူးလို့ဒီလိုသက္ကရာတွေကပြရတယ်

ညောင်းတာပူဇနာကြီးတွေအဲ့ဒါတွေညောင်းနေညောင်းနေပူတယ်ပူတယ်မှရင်ပေါ်ပြီးပြောက်ပေါ်ပြီးပြောက်လို့မမြဲတဲ့တရားတွေဒီလိုသိတာမျိုးမဟုတ်ဘူးသူကအကောင်ကြီးလိုက်ပဲဟွန်းသူတယောက်သေးသွားပြီဆုံးသွားပြီဒီလိုပြောရတယ်အိုးခွက်ပကံတို့အဲ့ဒါတွေလည်းကွဲသွားရင်ပြည့်သွားပြီပြောရတယ်အဲ့ဒါတွေကပညာအိဋ္ဌခေါ်တယ်ဒါတွေကအဲ့ဒီလိုပညာအိဋ္ဌသိုံတွေကတော့ အနတ္တညာမသိဘူးအဲဒါပညာနေစာသိယုံမြအနတ္တညာမပိုင်ပညာနေစာတွေလူသေးသွားတယ်သာဝကြီးတကူပြိုပြက်သွားတယ်ပကံခွဲရောက်တော့ကွဲပြိုပြက်သွားတယ်သံတကူဝတ္ထုပစ္စည်းတွေဒီလိုပဲအဲသံတကူသောအကြောင်းကြောင့်ပစ္စည်းသွားတယ်အဲ့ဒါတွေတော့အိဋ္ဌမမြဲတဲ့တရားပဲလောကဝါရပြောရပါတယ်မမြဲတာလည်းဟုတ်တော့ဟုတ်တယ်သူက လူသေးသွားတယ်ဆိုတဲ့ကလည်းမမြဲလို့သေးတာပေါ့သူကပကံခွဲရောက်တွေပါလေကွဲသွားတယ်မမြဲလို့ကွဲတာပေါ့သူမြဲရင်လည်းကွဲမလဲသိပ္ပံကြီးတွေပင်လဲပြီးပြက်သွားကြတယ်ဒါမမြဲလို့ပဲသူလဲပြရတာဘုဒ္ဓကြီးတွေပါလေကြိုပြက်သွားရင်လည်းမမြဲလို့ပဲတရားကြီးတွေဒီလိုပဲပြက်သွားရင်မမြဲတာတော့ဟုတ်တော့ဟုတ်တာဟုတ်ဝင်မယ်တော့ဒါကပရမတ္ထသဘောတရားပြက်တာကိုမြင်တာမဟုတ်ဘူးပြင်းညထေဝုဒ္ဓကြီးလိုက်ပြက်တာကိုမြင်တာကိုဒါပြင်းညနေစခေါ်တယ်အဲ့ဒီပြင်းညနေစသိုံနေတော့

ပညာအနိစ္စသိယုံများအနတ္တညာမပိုင်ပညာအနိစ္စသိယုံများအနတ္တညာမပိုင်ပညာအနိစ္စသိယုံများအနတ္တ သိမြင်မှအနာတ္တဉာဏ်ပိုင်သည်ဗြဟ္မနိစ္စအခုမြင်နိုင်ကြတဲ့ဓဝါကြောင့်ပါပေါ်တိုင်းပေါ်တိုင်းလည်းရှိရတာဗြဟ္မတရားတွေပဲမြင်တဲ့တရားလေးမြင်ပြီးကြောက်ကြားတဲ့တရားလေးကြားပြီးကြောက်မြင်ရတာလေးမြင်ပြီးကြောက်ကြားတာလေးကြားပြီးကြောက်စသည်ဖြင့်မှတ်တည်တဲ့စိတ်ကလေးနဲ့ပြီးပြီးကြောက်တာဗြဟ္မတရားတွေပဲပုဂ္ဂိုလ်သတ္တဝါအကောင်းထည့်လိုက်မဟုတ်ဘူးအဲဒါကအဲဒီလို ဖြစ်ပေါ်ပြီးကြောက်သွားတာဟုတ်သွားအဘာဝတော့ဟုတ်သွားဖြစ်ပေါ်ပြီးအဘာဝတော့မရှိခြင်းကြောင့်နေသာမမြဲသောတရားတွေအဲမြင်တာလေးမြင်ပြီးကြောက်ကြတာလေးကြားပြီးကြောက်တာတွေချင်းမှန်ရင်မှန်ရင်နဲ့ဖြစ်ပြီးကြောက်တာလေးတွေတဲ့တွေ့နေရတယ်မမြဲဘူးမမြဲဘူးလို့သိညာပြက်လာအဲဒါပရမတရားတွေရဲ့အပြည့်ပြည့်သိပြီးတော့မမြဲဘူးလို့သိတဲ့ညာကပရမအနိစ္စခန္ဓာကလူသေးတယ်ဆိုတာအကောင်းထည့်ကြည့်လိုက်တယ်ဆိုတာ ကောင်းတယ်ကြီးလိုက်ပြသွားပညာကောင်းတယ်ပညာကြီးပြသွားတာကိုသူပြောတာအဲဒါပညာအိဋ္ဌာအဲဒီပရမအိဋ္ဌာပြီးလို့ရှိရင်အနတ္တညာပိုင်းတာပဲပရမအိဋ္ဌာပြီးရင်မြင်ပြီးကြောက်တာလည်းမမြဲဘူးဆိုရင်အဲဒီမြင်ပြီးကြောက်တာတဲ့တရားအနတ္တအတ္တမဟုတ်ဘူးဆိုတာရှင်းနေပါလေသူကကြားပြီးကြောက်သွားတာမမြဲဘူးအနတ္တအတ္တမဟုတ်တာအဲဒါရာအိဋ္ဌာအကျင့်တရားမမြဲဘူးဆိုတရားဒီအနတ္တပဲလို့မြတ်စွာဘုရားဟောတာ အဲဆိုရမယ်ပညာအိဋ္ဌာအဲမှမှားသွားပြီပရမအိဋ္ဌာသိမြင်မှအနတ္တဉာဏ်ပိုင်သည်ပရမအိဋ္ဌာသိမြင်မှအနတ္တဉာဏ်ပိုင်သည်ပရမအိဋ္ဌာသိမြင်မှအနတ္တဉာဏ်ပိုင်သည် ဒုက္ခတဲ့ဒီပညာဒုက္ခသိယုံမြအနတ္တညာမပိုင်းပညာဒုက္ခသာသနာ့ဘာမှာဒုက္ခတွေကြီးတယ်ဘယ်လိုလုံးသုစုရင်ဩဆင်းရဲကြဆင်းရဲကြနားရတာနားရကြီးကြတယ်အဲဒုက္ခတင်ကြတယ်အဲဒါကငါအနေနဲ့ပဲငါနာတယ်ငါနာတယ်နဲ့သူကဒုက္ခကိုဒီလိုသိတာက ပညာဒုက္ခပဲငါဆိုတဲ့ပညာကြီးနဲ့နားနေတာကိုငါခံခဲ့ဟုတ်လားပညာဒုက္ခပေါ်တယ်အခုယောဂီပုဂ္ဂိုလ်တွေဝေဒနာတွေပေါ်တဲ့အခါမှတ်ရပါတယ်ညောင်းတော်ပုဒနာခြင်းခင်ရတာလေအဲ့ဒီမှတ်တဲ့အခါကျတော့ဝေဒနာသဘောတရားကိုမှတ်တာပဲငါအနေနဲ့မှတ်တာမဟုတ်ငါနာတယ်လို့မှတ်တာမဟုတ်နာတာငါပဲလို့ဒီလိုမဟုတ်ဘူးနာတဲ့သဘောလေးကိုမှတ်တာနာတယ်နာတယ်နာတယ်နာတယ်လို့မှတ်တယ် ဒီလိုမှတ်ပြီးတာနဲ့မမှတ်ဘဲနဲ့အလိုလိုဆွဲပြီးပြီးတာကွာပါတယ်မဘဲနဲ့လိုလိုဆွဲပြီးတာကငါနာတယ်ငါနာရတာဘာကြောင့်နာရလဲဘသူကဘယ်နဲ့လို့လို့ပဲစသည်ချင်းအဲဒီလိုဟာတွေကြောက်ကြောက်ကုန်တာပြီးတော့ဘသူကမလုံနိုင်အောင်တော့သူ့အသူဖြစ်နေတဲ့နာရာကိုပဲသိမခံနိုင်တဲ့သဘောနဲ့ပျောက်ခဲတာဒီနာရာလည်းသိုးရပါသသည်ချင်းသိဆိုးခြင်းနဲ့သိုးနေတာလို့နာရဥစ္စာကိုသိဆိုးတယ်ဩဝိပဿနာနဲ့ကျွမ်းတာအဲ့ဒါမျိုးဖြစ်ဘူးနားတယ်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 နာရာရောသိတာရောနာရာသိတာရောတခါအပိုင်းပိုင်းနဲ့ပြောက်လို့ဆိုတာအဲဒီလိုပြောက်အောင်မှန်းနေလို့ရှိရင်အဟုတ်နာတာတွေလည်းပြောက်သွားတာပဲယောဂဝေဒနာတွေတော့ပြောက်သွားသေးတာပဲအနာကောင်းပါလေအကုန်လုံးမပြောက်တော့မှသက်တာပဲအဲဝိညာဉ်ကိုခဏခဏလည်းပြောလေးရှိပါတယ်အင်းတခါကဒီမှာပြင်းပြီးတော့ထိုးလို့နားရံပြောနေလို့လို့သာနားရံနာမှတ်မှာပဲဆိုမှတ်တော့ဟိုအကြတယ်ဒီတိုင်းဆိုရင်မနာနာတာပဲမနာနာနဲ့ညှဉ်းညူရအောင်နာ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 အစဉ်အစဉ်ဖြစ်ပြီးတော့ပြည့်နေတဲ့သဘောမမြဲတဲ့သဘောပဲမမြဲလို့သာအတ္တမဟုတ်တဲ့သဘောတရားများပဲဒီလိုသိရတယ်အဲဒီတော့မှတ်တိုင်းမှတိုင်းသူသဘောတိုင်းသူဖြစ်ပြသွားတဲ့သဘောလေးထင်းနေလို့ရှိရင်အဲဒါကအနာတ္တကောင်းကောင်းထင်တယ်ဘုရင်မှာတော့ဒုက္ခပရမဒုက္ခအဲဒီနာဂါလေးတွေကသဘောတရားလေးတွေနေရာချင်း ခံခဲ့တဲ့သဘောတရားလေးတွေနေရတယ်ထင်တယ်ငါကခံခဲ့နေတာမဟုတ်ဘူးသဘောတရားလေးတွေသူကသူခံခဲ့တဲ့သဘောလေးတွေရှင်းနေတယ်လို့သူထင်တယ်အဲ့ဒါကိုသိအောင်လို့ဝေဒနာနုပါဒနာညောစွာတရားဟောတာကဒုက္ခဝဝေဒနာဝိရိယမနဒုက္ခဝေဒနာဝိရိယမိတိပဇာနာတိဒုက္ခဝဝေဒနာဆင်းရဲသောခံစားမှုကိုလည်းဝိရိယမနောခံစားသည်ရှိသောဒုက္ခဝေဒနာဆင်းရဲသောခံစားမှုဝိရိယမိတိခံစားရသည်ဟူ၍ပဇာနာတိသိဒုက္ခဝေဒနာ ကိုယ်ထဲကညောင်းတာပူဇနာတာကျင်နာခဲ့ခဲတာဆန်ခဲတာတွေစိတ်ထဲကနေပြီးစိတ်မချမ်းသာတာတွေကိုယ်ဆင်းရဲစိတ်ဆင်းရဲတွေလည်းဒုက္ခဝေဒနာအဲ့ဒါတွေကိုသိရမယ်အဲ့ဒါငါဆင်းရဲတဲ့အနေနဲ့သိရမှာတော့မဟုတ်ဘူးဒေသနာမှာတော့ငါနဲ့ပါတော့ပါတာပေါ့ဒေသနာအလိုကတော့ဝေရိယာမိခံစားဤဆိုတော့အဟံငါဒီဝေရိယာမိခံစားဤဒေသနာဝဟရာတော့ပါတယ်ဒါပေမဲ့လို့သူ့တဲ့ပုဂ္ဂိုလ်ကသဘောတရားနေရာနဲ့သိရတယ်နားတယ်နားတယ်နားတယ်ဆို နားတဲ့သဘောတွေအသိစိတ်ကလေးတွေဖြစ်ပြတယ်မခံနာတဲ့ဒုက္ခဝေဒနာသဘောလေးတွေပဲလို့ဒီလိုသိရတယ်။ဒါကမဟုတ်မတိုင်းမတိုင်းဖြစ်ပြီးပြောက်သွားလို့ပြင်းမှုပြင်းမှုပြင်းနှိမ့်ဆက်နေလို့မြစ်သက်ဖွယ်သားပဲမရှိတဲ့သင်ရတရားပဲဒီလိုလဲသိရမယ်။ဗိနာပฏิပိလနာဒိနာဒုက္ခဗိနာပฏิပိလနာဒိနာမပြ နှိစ္စချင်းဤဟူသောအကြောင်းနဲ့နှိစ္စချင်းဤဟူသောဉာဏ်သဘောကြောင့်ဒုက္ခဆင်းရဲကုန်မပြတ်နှိမ့်ကျနေတာပဲခြေလိုက်ခြေလိုက်ခြေလိုက်ခြေလိုက်စပြီးပေါ်လာတယ်သုံးသွားတယ်စပြီးပေါ်လာတယ်သုံးသွားတယ်မတိုင်းမတိုင်းအဖြစ်ကြီးပြောင်းနေလို့တဲ့သင်္ခါရတရားတွေဒုက္ခကြီးတယ်ပဲသာဝေသင်္ခါရဒုက္ခရိရာပညာယပတ္တိယဒါနေတိဒုက္ခိသမေကောဝိသုဒ္ဓိယာ အဘိလုံးစုံသောသင်္ခါရယုံနာနမသင်္ခါရတို့သည်ဒုက္ခအတိဆင်းရဲကုန်၏ဟူ၍ဆင်းရဲတို့ပင်ဟူ၍ကြရာခြင်းခါကာလနှင့်ပညာရဝိပဿနာဉာဏ်ဖြင့်ပတ္တိရှုမြင်လေ၏အလုံးစုံသင်္ခါရတွေဆင်းရဲကြီးတယ်ပဲအဲမဲ့အလုံးစုံတော့တခါတည်းတော့ရှုလို့မရဘူးတခုခုသောတရားနေပြီးဒုက္ခထင်လာတယ်မှားရင်မှားရင်နဲ့ပျောက်ပျောက်ပျောက်ပျောက်ပဲတွေ့ရတော့ဖြည့်ပြီးပျောက်ဖြည့်ပြီးပျောက်ဖြည့်ပြီးပျောက်တွေ့ရတော့ ဩဒီတရားတွေကဘာမှကောင်းတဲ့တရားတွေမဟုတ်ပါပဲလားတို့ရင်ကမရှိမှမလို့မြင်တာတွေလည်းကောင်းကြားတာတွေလည်းကောင်းနာနာစားတာဒုတိယတာတွေလည်းကောင်းကိုယ်ရဆန်းရထိုင်ရတာသွားလာတယ်လည်းကောင်းစကားပြောနေရတာလည်းကောင်းပြောချွနေရတာလည်းကောင်းအဲဒီလိုသင်နေခဲ့တယ်အမှန်သင်စစ်ကတော့သူခိုင်းတာနဲ့သူဖြစ်နေတာဖြစ်ဖြစ်တဲ့တရားတွေအမြဲနှိမ့်ဆက်နေတဲ့တရားတွေပဲဖြစ်ပြနေတဲ့အတွက် ဒုက္ခဆင်းရဲတွေပဲဘယ်အချိန်မှဆိုဒီတရားတွေဟာသေပြက်သွားနိုင်တဲ့တရားတွေပဲဟာဘုရားရှင်ကကြောက်เสียကောင်းတယ်ဒါကြောင့်ဆင်းရဲတွေပဲလို့မြင်နေတာအခံခဲလို့ကြီးတယ်မဟုတ်ဘူးခုနကဝေဒနာကတော့ခံခဲ့တာဝေဒနာမှလည်းဒုက္ခဝေဒနာခံခဲ့တာဒုက္ခဝေဒနာကတော့ခံမတတ်ပါဘူးဒုက္ခဝေဒနာတွေကိုယ်နဲ့အတွေ့အထိကောင်းနေတာရှိတယ်အားခံမခဲ့ဘူးစိတ်ထဲမှာပြောနေတာရှိတယ်ခံမခဲ့ဘူး အဲဒီပြင်မြင်ကနာကြားကနဲ့ဒီပြင်တရားတွေအများကြီးရှိတယ်အဲဒါတွေကလည်းခံခဲ့တာတွေမဟုတ်ပါဘူးဒါပေမဲ့လို့ကျွင်းကျွင်းသူတို့ဖြစ်ပြနေတာတွေတွေ့ရတော့ပြင်းမှုပြမှုကအမြဲနှိမ့်ဆက်နေတဲ့နေရာတွေယောဂီပုဂ္ဂိုလ်ညာနဲ့ထင်တယ်ဖြစ်ပြီးပြသဖြစ်ပြီးပြသဘာမှမကောင်းဘူးဥပမာအားဖြင့်သာသမီရတဲ့မိဘများ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 အဲကိုယ်အောင်ပြင်းနေဆောင်ရတယ်လည်းဒုက္ခရောက်မွေးရတယ်လည်းဒုက္ခရောက်တခါပြီးတော့ပြေသွားတော့လည်းပဲတောကပရိဒုဒုက္ခတွေရောက်ရတယ်ဘာမှအသုံးမကျဘူးတတ်တယ်မနှိမ့်ဆက်ဘူးလာပြီးတော့သာသမီရတာလားဖြစ်အဲ့ဒါကမဟုတ်ဘူးသာသမီတာမဟုတ်ဘူးရှင်ငွေဥစ္စာတွေလည်းရှိတာပဲရှင်ငွေဥစ္စာတွေလည်းပဲကိုရလာလို့ရှိရင်မပြောင်းမပြဲဖဲနဲ့ကိုသုံးညင်တဲ့ခါသုံးရရင်ဒါအသုံးကျတာပဲဘုဒ္ဓနာပဲ ဒါပေမဲ့ချုပ်ပစ္စည်းတွေကရလာတယ်ရပြီးတာနဲ့ပျောက်ပြဲသွားတဲ့ဒီနည်းနည်းနဲ့ပေါ့လေကိုကိုလိုပဲဖြစ်ဖြစ်လူရဲလိုပဲဖြစ်ဖြစ်မိတော်လိုပဲဖြစ်ဖြစ်အဲနိုင်နေတဲ့နိုင်တဲ့ပုံကိုယ်တွေကယူသွားလို့ပဲဖြစ်တယ်နည်းနည်းနဲ့ပျောက်ပြဲသွားတာရှိတယ်အဲဒီလိုပစ္စည်းတွေရလာတာကတော့သက်သက်မဲ့ဒုက္ခရောက်ဖို့ရပဲသူသူမရရင်ကိစ္စမရှိဘူးရလာတော့အာယုံပြုပြီးတော့ငါဥစ္စာဆိုပြီးဒိမ့်ပိုက်လဲထားတယ်တော့ຢာတော့ကိုဆုံးရှုံးသွားတဲ့အခါကျသိမချမ်းမသာတယ်အများကြီးရှိရတယ် အများကြီးဖြစ်ရတယ်ဒီလိုကြားရတယ်ဒီပေါက်တာလည်းတော့မပေါက်ရင်လည်းတော်တော်ကြည်တာတော့ပေါက်ပြီးတော့ရရင်လည်းတော်တော်ကြည်တာကြိုကြည်တာပေါက်ပြီးတော့မရလိုက်ဘူးဒါကလည်းငင်းခုန်နေပါလေပြည်ပြီးဘာမှမရဘဲနဲ့ဒုက္ခရောက်အဲဒီလိုဟာတွေကြည့်တယ်အဲဒီသဘောမျိုးတွေပါပဲအခုယုံနာတရားတွေကဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဆိုရင်ဘာမှအသုံးမကျဘူးအဲ့ဒါတွေဒီကသင်္ခါရဒုက္ခတွေတို့အရင်တော့မသိလို့မြင်လာကြတာတွေဟာ အစဉ်သာဝရဒီဒီငါတယောက်တည်းပဲကောင်းနေတယ်အောင်းနေတယ်ဒီတော့ကြစ်လိုက်ကြစ်လိုက်တယ်တရားတွေပါလားဘာမှအာမကိုရတယ်တရားတွေပဲခဏတစ်ချုပ်တော့မကမှုဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြသင်္ဟုပြမှုအမြဲတမ်းကျက်နေတယ်တရားတွေပဲသင်ရတွေပဲလို့ဒီလိုထင်လာတယ်အဲဒီလို မှတ်ရင်မှတ်ရင်တရားတွေထင်လာတော့မမှတ်ရတဲ့တရားတွေလည်းပဲရှင်းတော့ကတို့မသိကြလို့ပဲဒီလိုမကောင်းတဲ့တရားတွေပဲဖြစ်ပြီးပြတရားတွေပဲနောင်လည်းပဲ လူဖြစ်ဖြစ်နတ်ဖြစ်ဖြစ်လောကရန်ဖြစ်နေဒီလိုဖြစ်ဖြစ်နေတဲ့တရားတွေနဲ့သတန်းသွားနေမှာပဲမကောင်းတဲ့တရားတွေပဲလူပြည်လောကကမဟုတ်နတ်ပြည်လောကလည်းဒီလိုဖြစ်ဖြစ်နေတဲ့တရားတွေပဲသူတော်ဘာတွေလူတွေနဲ့တွေချမ်းသာနေတယ်ဆိုတာလည်းအမှန်စင်စစ်တော့ဖြစ်ဖြစ်နေတဲ့တရားတွေကြီးရဲ့ပဲလောကလုံးမှာဒီပြင်းမှုပြင်းမှုအမြဲနှိမ့်ဆက်နေတဲ့သဘောတရားကြီးတွေပဲဘာမှကောင်းတဲ့တရားတွေမရှိဘူးလို့ကျွင်းကျွင်းသဘောကျပြီးတော့သိလာတယ်။ဟွန်းတခါတည်းကထင်ရတယ်ယောဂီပုဂ္ဂိုလ်အဲဒီတော့မှတ်ကောင်းတဲ့ခါတည်းက ဖြစ်တဲ့တရားတွေကိုမြင်ရတာကျုံ့ပြမှုတွေမလိုလားတဲ့မနစ်သက်တဲ့စိတ်တွေဖြစ်ဒီခါကာလမှာဆင်းရဲတွေထင်လာတယ်တဲ့တဲ့မဲ့ဆင်းရဲခံနေရတာပဲဘာမှအသုံးမကျတဲ့တရားတွေဒါတွေကိုသာသိင်္ဂါယီဒီဒုက္ခရောက်နေတာပဲဆင်းရဲတွေပဲဆိုထင်လာတယ်အဲဒီလိုထင်ပုံကိုကုသီဒေသနာဟောတယ်ဒါပေအလုံးစုံသောသင်္ခါရယုံနာဓမ္မသင်္ခါရတော်သည်ဒုက္ခဆင်းရဲကုန်၏ ဝါနှစ်သက်ဘွယ်မရှိကုန်အာကိုစရာမဟုတ်ကုန်ဤဒီလိုရာအင်္ခါကာလ၌ဉာဏ်ရဝိပဿနာဉာဏ်ဉာဏ်ပတ္တိရှုမြင်လေ၏ရှင်းရှင်းဝိပဿနာရှင်းနဲ့အကုန်လုံးသင်္ခါရတွေဒုက္ခကြီးတယ်ပဲဒီလောကလုံးမှာကိုယ်သဏ္ဍာန်ငါရောသူသဏ္ဍာန်ငါရောရှိကရောနောက်ကရောအာနောင်ချင်းလက်တန်းရုပ်ယုံနာနေရောဒီလိုဖြစ်ပြနေလို့မကောင်းတဲ့တရားကြီးတွေပဲညာနဲ့ထင်လာအဲဒီလိုထင်တဲ့အခါ သာနေပင်ဒီဒုက္ခေဧတမေကဝိသုဒ္ဓိယအထထိုသော မြင်သောအခါကာလ၌ဒုက္ခေဆင်းရဲဟုမြင်ရသောဆင်းရဲတရားပေါင်း၌နေပင်နဲ့တည်ညီးငွေလေတော့ဤညီးငွေလည်းမပြောဘူးဆင်းရဲထင်လာမှညီးငွေဆင်းရဲမထင်ရင်ပြောတယ်ဆံသာတွေအကောင်းနဲ့တင်လို့ရှိရင်ဒါတွေမစွန့်နိုင်ဘူးပြောနေတာပဲအဲအခု လူတိုင်းမှာတိုင်းကဖြစ်ပြီးပြောဖြစ်ပြီးပြောမြင်ရတာလည်းဖြစ်ပြီးပြောဆင်းရဲကြားရတာလည်းဖြစ်ပြီးပြောဆင်းရဲနာရစားဒုတိယတာလည်းဖြစ်ပြီးပြောဆင်းရဲဒီကုသနာကြံရတာလည်းဖြစ်ပြီးပြောဆင်းရဲကိုယ်ရဆန်းရထိုင်ရတာလှူရှားရတာတွေကိုမူရပြုနေတာတွေဖြစ်ပြီးပြောဆင်းရဲဒီကုအဲနှုတ်ကနေပြီးပြောဆိုရတာတွေဖြစ်ပြီးပြောဆင်းရဲကိုယ်တဏ္ဍာလည်းဒီလိုဖြစ်ပြီးပြောဆင်းရဲသူများတဏ္ဍာလည်းဖြစ်ပြီးပြောဆင်းရဲဒီလောကလုံးမှာဒီလိုဖြစ်ပြောဆင်းရဲနေတာပဲလို့ထင်လို့ရှိရင် ဘယ်ပြောတော့မလို့မြင်ရတာတွေလည်းပြောကြမရှိဘူးကြားနာအစတည်းဘာမှပြောကြမရှိဘူးနိဗ္ဗာန်နဲ့ဒီညီငွေလာတဲ့ညီငွေတော့နိဗ္ဗာန်ကြီးသွားခြင်းလာတာပဲဒီနေရာညီငွေဒီပြနေရာသွားတော့မလို့ပဲဒီနေရာရမိမိကပြောနေတယ်မသွားဘူးသူများကဘယ်လိုမကောင်းဘူးပြောနေတယ်ကိုကကိုကောင်းတယ်လို့ရှိရင်ပြောတာပဲပြောနေရင်မသွားဘူးအဲကိုယ်စိတ်ထဲကမပြောဘူးဆိုလို့ရှိရင်သူများတားလို့မရတော့ဘူးသွားတော့တာပဲ အဲဒီလိုပဲမြင်နိုင်ကြတဲ့ဓဝါ၆ပါးဖြစ်ပေါ်တဲ့ယုံနာသမသင်္ခါရတွေမှာယောဂီပုဂ္ဂိုလ်ကညီငွေလာတယ်နိဗ္ဗာန်တည်းညီငွေလေတော့ဤဧသာဧသောဤညီငွေသောသဘောသည်ဧသာဧသောဤဆင်းရဲဟုဆင်းပြင်း၍ညီငွေသောသဘောသည်ဝိသုဒ္ဓိယကိလေသာမှာဆင်းကျဲသောနိဗ္ဗာန်ဤမေကော ကြောက်ကြောင်းရာကြောင်းဖြစ်သောဤကောင်းလံကောင်းပါပေ၏ဒါနိဗ္ဗာန်ရောက်ဖို့ရာအကြောင်းတရားပဲနိဗ္ဗာန်ရောက်မလို့အဲဒီကညီးငွေပြီးမှတ်သားလို့ရှိရင်နေဝိနာညာဖြစ်တော့မောသိတုမြတ်တာညာလုံးရောက်ခြင်းနဲ့လုံးရောက်ခြင်းလို့ဆက်ပြီးတော့ပြီးသင်္ခါညာဖြစ်တယ်ဒီသင်္ခါညာကဆက်ပြီးတော့ရှိတော့သင်္ခါရုပ္ပခာညာသင်္ခါရတွေလိလိရှုပြီးအဲဒီကနေပညာရင်းသွားတဲ့အခါမှာ ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုရောက်တော့တာပဲအဲဒီလိုရောက်သွားနိုင်တယ်လို့ကြောင့်အဲဒါကဒုက္ခလက္ခဏာအမှန်ကိုသိတာအဲဒီတော့ပရမတ်ဒုက္ခတွေသိမှမတိုင်းမတိုင်းဖြစ်တယ်သွားလို့ဆင်းရဲဖြစ်တယ်သွားလို့ဆင်းရဲအဲကိုယ်ထဲမှာဒုက္ခဝေဒနာဖြစ်လို့ရှိရင်လည်းညောင်းတယ်ပူတယ်နားတယ်ကျင်တယ်ခဲတယ်မှနေရင်သဘောတရားလေးတွေနေရာချင်းဆင်းရဲတွေထင်းလာတယ်အဲငါနေရာချင်းမဟုတ်ဘူး အသက်ရှင်နေတဲ့အကောင်ငါကဆင်းရဲခံနေရတဲ့နေဒီလိုမဟုတ်ဘူးငါဆင်းရဲခံနေရတဲ့နေဆိုရင်တော့ဒါကပညာဒုက္ခခေါ်တယ်ပညာဒုက္ခပြီးုံမြအနာတ္တညာမပိုင်ပရမနိပရမဒုက္ခပြီးနေမှအနာတ္တညာပိုင်သည်ဟုတ်မလားပညာဒုက္ခသိယုံညာအနတ္တညာမပိုင် ပရမဒုက္ခသိမြင်မှာအနတ္တဉာဏ်ပိုင်သည်ပရမဒုက္ခသိမြင်မှာအနတ္တဉာဏ်ပိုင်သည်ပရမဒုက္ခသိမြင်မှာအနတ္တဉာဏ်ပိုင်သည် အဲဒီလိုပရမအနိစ္စပရမဒုက္ခပရမတရားတွေရဲ့ဖြစ်ပြသလို့မမြဲတာပရမတရားတွေဖြစ်ပြီးပြည့်စုံနေမြင့်တဲ့သာဝယ်မရှိလို့ဆင်းရဲဆိုတာခံခဲ့တာကြီးတယ်မဟုတ်ဘူးခံခဲ့တာလည်းပါတယ် ခံခဲ့ဝေဒနာကဒုက္ခဝေဒနာခံခဲ့တယ်ပြိညာတွေကတော့ခံခဲ့တာမဟုတ်ဘူးဖြစ်ပြနေလို့ပဲမကောင်းတဲ့တရားတွေနေရတယ်နေတဲ့ဆရာသားကြမရှိတဲ့အာဟုဇာမရှိတဲ့တရားတွေနေရတယ်ထင်လာတာကဒုက္ခကြံအဲဒါပရမဒုက္ခကြံပရမအိဋ္ဌပရမဒုက္ခထင်မှအနတ္တညာဖြစ်တယ်သာသနာ့ဘာမှာ ဒုက္ခအနိစ္စဒုက္ခထင်တယ်ဆိုတာအဲဒီလိုပြညာအနိစ္စဒုက္ခတွေထင်နေတာခုနပြောတဲ့လူပေသွားလို့အိုးကွဲသွားလို့စသည်ဖြင့်အဲမမြဲတဲ့သဘောသူဒီလိုတော့သိတာပေါ့ဒါပြညာအနိစ္စပဲပြီးတော့ကိုယ်ထဲမှာစူးစူးလို့ခလုတ်တိုက်လို့စသည်ဖြင့်နာကငါနာတယ်ဆိုတဲ့နေရာချင်းသာပြညာဒုက္ခပဲပုဂ္ဂိုလ်သတ္တဝါကောင်ကြီးဆင်းရဲတဲ့နေရာချင်းထင်တယ် အဲပရမအနိစ္စဒုက္ခကတော့ဖြစ်ခဲ့ယုံနာလေးတွေရှိလို့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တွေ့ရတာမမြဲဘူးသိရဖြစ်စီဖြစ်စီနဲ့ညစ်တဲ့ဘာဝမရှိတဲ့ဆင်းရဲတွေပဲမကောင်းတဲ့တရားတွေကြီးတယ်ပဲအာညစ်တာလားမရှိတဲ့တရားတွေကြီးတယ်အာကိုကြမရှိတဲ့တရားတွေကြီးတယ်ပဲထင်လားအဲဒါဒုက္ခအစစ်တွေကိုသိတာအဲဒီအနိစ္စဒုက္ခအစစ်တွေသိရင်တော့အနာတ္တလည်းထင်တော့တာပါပဲသာသနာ့ဘမှာသိတဲ့ပြညာအနိစ္စဒုက္ခကတော့အနာတ္တမသိနိုင်ဘူးအနာတ္တကလည်းပဲအင်း

အမှတ်အပညာသည်သန္တာတိအလိုလိုပင်ကောင်းစွာတည်လေတော့ဤအနိစ္စမမြဲဘူးလို့သိနေလို့ရှိရင်အနတ္တထင်တာပဲတဲ့ဒါကြောင့်အနိစ္စပညာဘာဝေဒပါအသမိမာနသမုဂ္ဂတာယအနိစ္စပညာအသမိမာနသမုဂ္ဂတာယ အတမိမံဟုခေါ်သောငါဟုဆွဲလန်းသောမာနကိုအကျွမ်းမဲ့ပယ်ရလို့ငါအနိစ္စပညာမမြဲဘူးသောအမှတ်ပညာဉာဏ်ကိုဘာဝေတဘာဖြစ်ပွားစေရ၏အနိစ္စအတမိငါပဲလို့စိတ်ထဲမှာဆွဲလန်းပြီးထောင်လွှားတဲ့မာနပဲအတမိမာနခေါ်တယ်အတမိမာန သူကလည်းပဲဒိဋ္ဌိနဲ့ခတ်တူတူပဲအဲ့ဒီသမီးမကပုထုဇဉ်မှာတော့အထူးပြောကြရမလဲဘူးကိုကိုကိုသင်ကြည့်ပြီးတော့နေတယ်မာနာကိုအမှန်တိုင်းလည်းသင်ကြည့်တာရှိတယ်ပုထုဇဉ်ကတော့မဟုတ်ဘဲလည်းသင်ကြည့်တာရှိတယ်ကိုကမတမသိပဲနဲ့တတ်သိတယ်လို့ထင်နေတာလည်းရှိတာပဲကိုမလိမ္မာပဲနဲ့လိမ္မာတယ်လို့ထင်နေတယ်ကိုစွမ်းရည်တတ်တိမရှိပဲနဲ့စွမ်းရည်တတ်တိရှိတယ် ဒီလိုထင်းနေတာတွေလည်းရှိတာပဲလားအလွယ်မှအာရထာဝမာနခေါ်တယ်။ယာထာဝမာနကတော့ဟုတ်မှန်တဲ့အတိုင်းမာနကိုကတတ်ပြီးလို့ပဲတတ်ပြီးတယ်။ကိုကစွန့်ရင်တတ်ပြီးရှိလို့စွန့်ရင်တတ်ပြီးရှိတယ်ကိုလိမ္မာလို့ပဲလိမ္မာတယ်။အဲကိုရုပ်ရည်ချင်းလှပါလို့ပဲလှပါတယ်ဒီလိုမာမာနဖြစ်လာ။အဲဒါကတော့ယာထာဝမာနခေါ်တယ်အမှန်လည်းဖြစ်တယ်မာန။အဲဒီမာနမှားနဲ့မာနမှန်ပေါ့။ကုထုဇဉ်မှာနှမျိုးလုံးရှိတယ်အမှန်လည်းရှိတယ်မှားလည်းရှိတယ် အရိယာပုဂ္ဂိုလ်ကြတော့မာနမာတော့မရှိဘူးတဲ့သူကသောတာပန်ငရာကအနာကမာနရှိတယ်သူတို့လည်းမာနရှိတာဘယ်လိုမာနတော့ဆိုသူတို့ကတော့ခုံမှန်တဲ့အတိုင်းမာနကိုမတားဖဲနဲ့တတ်တယ်လို့လွဲထင်တာတော့မဟုတ်ဘူးကိုမသိဘဲနဲ့သိတာဒီလိုတော့မဖြစ်ဘူးတရားမရသေးဘဲနဲ့ရတယ်လို့ထင်တဲ့မာနမရှိဘူးတကယ်ရမှပဲရတယ်လို့သူဖြစ်တာဒါပေမဲ့ကိုတားသိသလောက်ကလေးနဲ့တော့မာမာနဟာ ရှိသလားသူရှိရဲ့တဲ့သောတာပန်ကဒါကအနာဂါနဲ့ကိုတပိသာလေးတွေကိုပြည့်စုံတာလေးတွေအကြောင်းပြုပြီးမာမာနာဖြစ်တယ်။လောကကြီးဘက်ကဒီသိဥစ္စာနဲ့စပြီးတော့လည်းဖြစ်တာပေါ့။ယုံကြည်ဘူးကလှပါတာနဲ့စပြီးတော့ဒီကျမ်းမာရေးနဲ့စပြီးတော့လည်းဖြစ်တာပေါ့။သွေကုန်မျိုးကုန်တွေအပေါင်းအသင်းကုန်တွေနဲ့စပြီးတော့လည်းဖြစ်တယ်လေ။ဟုတ်တဲ့အတိုင်းဖြစ်တာပေါ့လေမဟုတ်တာနဲ့တော့မဖြစ်ဘူး။အဲဒီမာနာရှိရဲ့အဲဒါအတ္တမိမာနာခေါ်တယ်ငါပဲ။ငါပဲဆိုပြီးထောင်သွားတဲ့မာနာတဲ့။အဲ့ဒါလေးပယ်ဝေးရတယ်။ အနေဆကိုအနေဆဆိုတဲ့ပညာအနေဆဆိုတဲ့အပညာပွားများရမယ်အနေဆမမြဲဘူးသိရင် မာနကျိုးတယ်ဟုတ်တယ်လူတွေမာနမာနထောင်လွှားနေတာမသေးမသေးနိုင်တဲ့အနေနဲ့ဆွဲလမ်းပြီးတော့ရှင်းနေတာအခုပဲချက်ချင်းပြေတော့မယ်ဆိုလို့ရှိရင်မာနမရှိတော့ဘူးဘယ်လိုမိုက်နေတဲ့လူကြီးတွေပဲဖြစ်ဖြစ်ဟုတ်လားအဲပြေရတော့မယ်ပြီးလို့ရှိရင်မာနကျိုးတယ်တချို့ တစ်သက်လုံးတော့ဘဝလုံးမာမာနာတွေထောင်လွှားပြီးလာတာအဲဒီသူတို့ရဲ့ပြုလုပ်မှုအပြည့်တွေရှိတာနောက်ဆုံးပေမိတ်နေပါလေကြာဒီကနေ့ကြာတာမာနာလေးတွေမရှိကြကြဘူးသူခင်ဗျားတွေอืมမာနာကျိုးသေးတော့မှာဘူးအဲအသက်ရှင်ပြီးကြာကြီးနေရအောင်မယ်ဆိုရင်မာမာနာကတော့ချိုးလို့မရဘူးသူများဟောလို့ပြောလို့လည်းမဖြစ်ဘူးမာမာနာကတော့ထောင်းနေတာလည်းသူစားမေးရတော့မယ်ဆိုရင်အဲမာမာနာကြာတော့ဒီလို သောကပိုင်းကမမာနပိတ်ကြီးနေတဲ့ကိုယောဂဝေဒနာဖြစ်ပြီးနေစေလို့သိရတော့မယ်လို့ထင်လာတဲ့အခါကျရင်မာနကျိုးသွားတာပဲအဲပြီးတော့မယ်ဆိုမမာနမရှိတော့အဲလိုပဲခုယုံနာတရားတွေမရှိမမှန်နိုင်လို့ခုနသာဏတိကနာနဲ့သာဏတိကနာထင်ပြီးမြဲနေတယ်ထင်နေလို့ရှိရင်ငါပဲကြာကြီးနေရအောင်ပါပဲဆိုမမာနဖြစ်ခဏမစက်ပြည့်ပြည့်နေတယ်ဒီတဲ့အာကိုကြဘာမှမရှိဘူးဘယ်ချိန်မှမသိနိုင်နဲ့ အဲသက်တူစိုက်တွင်းလည်းသိနိုင်တယ်တခဏလေးအတွင်းသိနိုင်တယ်လို့ဆိုတာညာနဲ့ဟုတ်တယ်နေပေါ့လေမဟုတ်ဘဲနဲ့ဟိုအတုလုပ်တဲ့ဥစ္စာတော့လည်းမကြိုးပါဘူးဒေချာကိုညာနဲ့ဟုတ်ကိုထင်မှအဲကျွင်းကျွင်းနဲ့ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်တွေ့တော့အပြင်မှာอืมဖြစ်ပြနေမမြဲတဲ့တရားတွေကြီးရပဲလို့တကယ်မြင်လာလို့ရှိရင်မာမာနကျိုးရဲ့တကယ်မို့အသမိမာနငါပဲလို့ထောင်ထားတဲ့မာနကိုအကျွင်းမဲ့ပယ်ရလို့ငါ နေသာတင်ညာနေသာဟုအမှအသိဉာဏ်ကိုဘာဝိတဘာပွားစီရမည်ဒိဂွေယံတို့နေသာတင်ညာသောနေသာဟုအမှရှိသောပုဂ္ဂိုလ်အားနာတာတင်ညာအနတ္တဟုသောအမှအသိဉာဏ်မည်သံသာတိကောင်းစွာဒီလေတော့ဤအလိုလိုပင်ဖြစ်လေတော့ဤနေသာဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်မမြဲတဲ့တရားတွေကြီးတယ်ပဲသင်တယ်လို့ရှိရင်အနတ္တအတ္တမဟုတ်ဘူးသဘောတရားများပဲဆိုတဲ့ပညာ သူ့ဟာသူဖြစ်ပါတယ်ဒါသာသနာတွင်ကအနိစ္စမှန်ပဲလားပရမအနိစ္စပရမအနိစ္စကိုပမေနနေသိလို့ရှိရင်ဒုက္ခိတာနဲ့သူဖြစ်ပြီးကြောက်နေတရားတွေကြီးတယ်ပဲလို့ဒီလိုသိနေတယ်အတ္တဆွဲလန်းကြံကြည့်ပါဘူးမြင်လာလေးကမြင်ပြီးကြောက်ကြားတာလေးကြားပြီးကြောက်နာတာလေးနာပြီးကြောက်သာတိတာလည်းသိပြီးကြောက်ဒုတိတာလည်းသိပြီးသိပြီးကြောက်သေကုသနာကြံသိတာလည်းသေကုသနာကြံသိပြီးတော့ကြောက်မှားတာလည်းမှားပြီးကြောက်သိတာလည်းသိပြီးကြောက်ဘယ်ဟာမှ တည်ရနေတဲ့တရားမဖြစ်ဘူးဒုက္ခိုက်တာနေလို့ခဏချင်းခဏချင်းပြောင်းနေတဲ့တရားတွေမမြဲတဲ့တရားတွေကြီးတယ်ပဲဖြစ်ရင်ဒီတဲ့အတ္တအသက်ရှင်နေတဲ့ကောင်လို့ပြောရမှာပဲရှိမလို့မရှိဘူးခဏတွေအကုန်ကြီးနေတယ်အဲဒါကြောင့်အနာတ္တပညာအနာလေးပါးကြည်ပြီးတော့ထင်တဲ့အနာတ္တပညာအနာတ္တအသိညာအန္တာတိကောင်းစွာတင်လေတော့ဤလို့ဆိုထားပါတယ်ဒီနေရာမှာတက္ကတာကဧတေသီတိသူလက္ခဏေသူ ဧကိကသမေဒိဋ္ဌိဣစ္ဆာဒွာယံဒိဋ္ဌမေဝဟောတိတိတိသူဒီသူလက္ခဏေသူဤသုံးပါးသောလက္ခဏာတို့တွင်တဲ့နေသဟုမှားရကြောင်းလက္ခဏာဟုတ်တော်အဘာဝဖြစ်ပေါ်ပြီးပြောက်သွားတယ်ဆိုတဲ့လက္ခဏာလေးဒုက္ခဥမှားကြောင်းလက္ခဏာခဏမစဲနှိမ့်ဆက်နေတယ်ဆိုတဲ့လက္ခဏာဗိနာပတိပိဏကာရနာတလက္ခဏာအာဝတဝဒနာကာရအလိုတိုင်းမဖြစ်တဲ့လက္ခဏာသုံးမြတဲ့လက္ခဏာအဲဒီလက္ခဏာသုံးပါးတဲ့ကားတဲ့ ဒေကေသာသမိန်ဒိဋ္ဌိတစ်ခုခုသောလက္ခဏာကိုမြင်ရပြီရှိတော့လက္ခဏာတစ်ခုခုမြင်လို့ရှိရင်တဲ့ပရမအိစ္ဆလက္ခဏာဖြစ်ပြီးပရမဒုက္ခလက္ခဏာဖြစ်ပြီးအနတ္တလက္ခဏာဖြစ်ပြီးတစ်ခုခုမြင်ရင်ဒီတရားတော်အိမာတပါသောလက္ခဏာတစ်ခုကိုပေါင်းနေဒီတာမေဝမြင်ရပြီးဒီသားလင်းဟောဒီဖြစ်၏အိစ္ဆမြင်ရင်လည်းဒုက္ခအနတ္တမြင်တော့တာပါပဲဒုက္ခမြင်ရင်လည်းအိစ္ဆဒုက္ခမြင်တော့တာပဲအနတ္တမြင်ရင်တော့ပြောကြမရှိဘူးပေါ့လေအိစ္ဆဒုက္ခတွေမြင်တော့တာပဲ နေသာတို့ကငါတလက္ခဏာအစစ်၃ပါးကိုစိတ်တဲ့ယုံနာရှုလို့နေသာလက္ခဏာအစစ်ဖြစ်စေဒုက္ခလက္ခဏာအစစ်ဖြစ်စေနတ္တလက္ခဏာအစစ်ဖြစ်စေဗရဏာအချင်းပြီးလို့ရှိရင်ပါလေတကူကသတိရမယ်သုံးခုလုံးတစ်ပြိုင်တည်းဆုံပြီးတော့သုံးဘွယ်ဆိုင်တည်တာတော့မဟုတ်ဘူးတကူချင်းတည်တာလေအဲမြင်နေကြတဲ့သတိမှတ်လိုက်ရင်စိတ်တယောက်တည်းလည်းမမြဲဘူးဒီအဲနေသာစပြီးတော့ဒီစိတ်ကြီးတဲ့စိနဲ့ဆင်းရဲကြီးတဲ့ပဲဒီဒုက္ခကစပြီးတော့ သူသဘောတိုင်းသူဖြစ်နေတဲ့တရားတွေပဲသိရင်အနတ္တအစပြီးဘယ်လိုအဖြစ်တာလို့ဆိုရင်ကိုလိုမရှိတာတွေဖြစ်တဲ့အခါကျအနတ္တကသိဥစွာသိတာတည်းစိတ်ကူးတွေတခြားမသွားခြင်းမှုတွေကဖောင်းနေပိနေမှနဲ့စိတ်တွေကသွားစိတ်တွေကသွားသွားတိုင်းသွားတိုင်းလက်မှရတော့ဩစိတ်တွေအစိုးမရတဲ့တရားတွေသူကသူဖြစ်နေတာပဲဆိုတာအနတ္တလက္ခဏာကစပြီးဒီတော့ကိုယ်ရမမကောင်းတဲ့အနိဋ္ဌာယုံနဲ့တွေ့တဲ့အခါမကောင်းတဲ့ဝေဒနာတွေဖြစ်တဲ့ဒုက္ခဝေဒနာတွေနာလာကျင်နာကြခဲတာတွေ ရောက်စေခြင်းနဲ့မပြောက်ဘူးလူသဘောတည်းလူပြည့်နေတာပဲအစိုးမရတဲ့အနတ္တတရားတွေပဲညာနဲ့ထင်လာတယ်အဲဒီတော့အနတ္တကစတင်လာလည်းရှိပါတယ်များသောအားဖြင့်အနိစ္စကစပြီးတော့ထင်တယ်အဲခံခဲ့တဲ့ဝေဒနာတွေမှတဲ့ခါတော့ဒုက္ခကလည်းထင်တာရှိတယ်အဲဒီအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးတွေကတစ်ခုခုကိုသိလို့ရှိရင်တဲ့ကျန်တဲ့နှစ်ပါးလည်းပြီးတော့တာပါပဲ ဒါကသာသနာတွင်အနိစ္စဒုက္ခအနတ္တကိုယူပြီးတော့ဆိုတယ်အဲဒါကဆရာသူပဲရေးထားတာပဲဟိုမှာအနိစ္စသိုံနဲ့အနတ္တမသိဘူးစသည်လို့ပြောတာလေအဲဒါကတော့သာသနာဘကပညာအနိစ္စတွေဆိုတော့ဒါကြောင့်ခွင့်ရပြီးအမှုတွေပေးထားတာပညာအနိစ္စသိုံများအနတ္တညာမပိုင်ပညာဒုက္ခသိုံများအနတ္တညာမပိုင်ဒါကသာသနာဘကပညာအနိစ္စဒုက္ခတွေပရမနိစ္စသိမြင်မှအနတ္တညာပိုင်ပြီပရမဒုက္ခသိမြင်မှအနတ္တညာပိုင်ဒါကသာသနာတွင်ကအနိစ္စဒုက္ခ အာပရမအနိစ္စဒုက္ခလက္ခဏာစိတ်တွင်တကူမြင်အကုန်ပင်သိတော်သည်ဒါကခုနကတက္ကရာစကားတက္ကနာ၃ပါးတဲ့တစ်ခုခုသိလို့ရှိရင်လည်းကျန်တဲ့နှစ်ပါးလည်းသိတော်တာပဲဆိုတော့အကုန်လုံးသိတာပေါ့လားအိဋ္ဌာသိရင်လည်းဒုက္ခအနတ္တသိရင်ဒုက္ခသိရင်လည်းအိဋ္ဌာဒုက္ခကိုအဲအိဋ္ဌာအနတ္တကိုသိတယ်အနတ္တသိလို့ရှိရင်လည်းအိဋ္ဌာဒုက္ခလက္ခဏာသိတော်တာပဲဒါကသာသနာ့တွင်ကအခုဖြစ်ခဲ့ရုံနာလေးတွေမှားလို့ ဖြည့်ပြီးကြောက်တာလည်းမမြဲတာပြီးရင်ဆင်းရဲပဲအတ္တမဟုတ်ဘူးပြီးပါတယ်ဖြည့်ပြီးပြည့်စုံတဲ့ဆင်းရဲပဲပြီးရင်လည်းဖြည့်ပြီးကြောက်တာလည်းမမြဲဘူးအစိုးမရဝင်အတ္တပဲဒီလိုလည်းပြီးတာသူသဘောတည်းသူဖြစ်ပြနေတာကြီးရဲ့တွေ့နေရတော့ဒါကလည်းပဲအနတ္တပြီးတော့အဲဖြစ်ပြီးကြောက်တာလည်းမမြဲတဲ့တရားတွေပဲဖြစ်ပြီးဖြစ်နေဆင်းရဲတွေပဲဒီလိုလည်းပြီးတာပဲအကုန်လုံးပြီးပါတယ်အဲကြောင့်လက္ခဏာဇစ်တွေတခုမြင်လက္ခဏာအစ်စ် ပရမအိစ္ဆလက္ခဏာပရမဒုက္ခလက္ခဏာအနတ္တလက္ခဏာတော့ပညာပညာအနတ္တလက္ခဏာမရှိဘူးအဲဒီလက္ခဏာစစ်၃ပါးတက်ကတစ်ခုခုကိုမြင်လို့ရှိရင်လက္ခဏာစစ်တွင်တစ်ခုမြင် အကုန်မြင်ပြီးတော့ဒီလက္ခဏာ၃ပါးလုံးအကုန်လုံးပြီးတော့တာပါပဲဆိုရမယ် လက္ခဏာစစ်တွင်တခုမြင်အကုန်မင်းသိတော်သည်လက္ခဏာစစ်တွင်တခုမြင်အကုန်မင်းသိတော်သည်လက္ခဏာစစ်တွင်တခုမြင်အကုန်ပင်သိတော်သည် နေရတာဒါတွေပဲလက္ခဏာစိတ်ကလေးတွေသိအောင်မှန်ရတယ်တဲ့အိဇာလက္ခဏာကပြီးလို့ရှိရင်ဒုက္ခအနတ္တတွေကြောက်ကြောက်ပြီးသွားတာပါပဲမပြောရတာတခုပဲရှိတယ်ပြီးတယ်လို့အခုတော့ကြားနာတာလို့ရှိရင်တော့တချို့မှန်ညာကြည့်တဲ့ပုဂ္ဂိုလ်ကပြောလဲပြောရပါတယ်မှန်ညာမကြည့်တဲ့ပုဂ္ဂိုလ်ကလည်းပဲမပြောရပေဘူးသူစားစားမှတ်ရတာတည်းမတွေ့ဘူးသူကမိတ်သူကကိုလုံးကြလုံးမဝင်မိတ် အဲဒုက္ခလက္ခဏာတွေ့ရင်လည်းပဲပြည့်ပြည့်ပြည့်နဲ့ဆင်းရဲပဲခံခက်လို့ဆင်းရဲပဲဒါတွေကပြီးပြီးတော့လည်းအိဋ္ဌဒုက္ခတွေအိဋ္ဌအနာတ္တတွေပြီးတာပဲသူသဘောတည်းသူဖြစ်ပြတဲ့သဘောကြီးတယ်ပဲအစိုးမရဘူးဒီကစပြီးရင်လည်းပဲဖြစ်ပြီးကြောက်လို့မမြဲဘူးဖြစ်ပြည့်ပြည့်နဲ့ဆင်းရဲကြီးတယ်ပဲအိဋ္ဌဒုက္ခပြီးတာအဲဒီပြီးတဲ့နေ့ချင်းအိဋ္ဌကဗမေနနေပြီးပြီးဖြစ်စေဒုက္ခကဗမေနနေပြီးပြီးဖြစ်စေအနာတ္တကဗမေနနေပြီးပြီးဖြစ်စေလက္ခဏာ၃ပါးတခုခုပိုင်းနေသွားရင်ကျန်တဲ့လက္ခဏာတွေလည်းပိုင်းနေပြီးတော့ နတ္တညာဟာပိုင်မဲ့နေဖြစ်တော့တယ်ညာမနတ္တဖြစ်သည်ညာမနတ္တပြည့်စုံမှအရိယမညာဆက်ရောက်ညာမနတ္တပြည့်လို့ရှိရင်တော့အရိယမညာရောက်တော့မှာပဲဒါပေမဲ့လို့တစ်ခါတော့ပြီးုံနဲ့ရောက်တာတော့မဟုတ်ဘူးဒါကသမထနာညာတော့ကစပြီးတော့ဖြစ်တာနတ္တညာမှာအဲဒီကနေဥရိယပြညာသိရအောင်ပဲဖြစ်ဖြစ်ဒီပိုင်မဲ့နေသိရအောင်ပဲဘင်္ဂညာပြည့်တည်သိရအောင်ပဲဘုရားအရိနဝခုနပြောတဲ့နေဗိနာညီငွေရအောင်ပဲ ဘုံစည်းကများတဲ့လွမြောက်ခြင်းတဲ့သဘောသိရအောင်မယ်သတိသင်္ခါလွမြောက်အောင်လို့အထုတ်တဲ့သဘောသိရအောင်မယ်သင်္ခါရုပ္ပကသင်္ခါရတွေလေးတွေရှိတဲ့သဘောသိရအောင်မယ်ဉာဏ်စဉ်တရားတွေဆိုတာဒါတွေဟောရတာဒီဥစ္စာတွေကျေဟောရတယ်အခုအတူတူလေးလျှောက်ပြောတယ်အဲဒီသင်္ခါရုပ္ပကညာရောက်နေတာတော့အိမ်သေးမြင်းကျရင်ဒီလိုပဲသင်္ခါရုပ္ပကညာနဲ့ပဲတော်ကြအောင်လည်းပြင်ပြီးနေတာပဲဒီနေ့ချင်းကျက်လာတဲ့ခါကျတော့တခါတည်းအမှန်တန်ထူးခြားတဲ့ပညာတွေဖြစ်ပြီးတော့ယုံနာသင်္ခါရဉာဏ်ရကို မျက်မှောက်ပြုပြီးတော့သွားတယ်အရိယာမညာဖြစ်သွားတယ်တဲ့အရိယာဝါထုတ်ဖို့ပါပဲခုအာနာပါနာကထာကအနိစ္စနုပါတိနဲ့စပ်ပြီးတော့အနိစ္စနုပါဒနာဖြစ်ပုံပြောပြီးဒုက္ခနုပါဒနာဖြစ်ပုံအခုအနတ္တနုပါဒနာဖြစ်ပုံက3ရက်လောက်ရှိပြီနေပြောတာအဲအနတ္တနုပါဒနာဖြစ်ပုံတော့သုံးပါပြီသုံးပြီးတော့ကိုသုံးတာတော့ပြည့်စုံသွားပြီအဲလူကမမှန်မိပဲမဲ့ဒီကခေါ်တာတွေနဲ့ဖန်တာတာကတော့မှန်မိနေမှာသူကထပ်ဖွင့်ကြတယ် သုံးနေပါပြီဒါလည်းပြောကြမရှိပြောလဲခါနေတော့မှအဲ့ဒါကပြီးသွားပြီလာပြီးတော့နောက်သတင်းကြပါဟောရမလို့ဆိုတော့နေသနုပါတိပြီးတော့ဝိရာဂနုပါတိရဲ့ဝိရာဂပြည့်ပြည့်ချင်းကိုရှုပြီးတော့အတ္တသိတ္တမျိုးဝင်တဲ့ယူမဲ့ပတ္တိတ္တမျိုးထွက်တဲ့ဆိုင်မယ်ဒီလိုလဲကျင့်တယ်និရောဓ అను ပါတိ ထုတ်ခြင်းကိုရှုသည်ဖြစ်၍အတရိတာမိဝင်လဲရှင်မယ်ပါရိတာမိထွက်တဲ့ဆိုင်မယ်ဒီလိုလဲကျင့်တယ်ဒီနေ့ကအနုပါတိသွန့်လို့လည်းရှုသည်ဖြစ်၍တဖန်သွန့်လို့လည်းရှုသည်ဖြစ်၍အတရိတာမိဝင်လဲရှုပါပါရိတာမိထွက်တဲ့ဆိုင်အဣတိဒီလိုလဲကျင့်ဣတိသိက္ခာဒီလိုလဲကျင့်သည်အဲဒီသုံးပိုက်ဟောရအောင်အဲဒီသုံးပိုက်ကတော့နည်းနည်းတော့ခက်ခဲနည်းနည်းတာပေါ့ ဒါပေမဲ့သူ့အစဉ်ကြတော့ဟောရမှာအဲ့ဒါရဲ့တကယ်အခုဟောလာတဲ့နေသရုပ်အနာတ္တတွေကိုနည်းနည်းပိုးခက်သေးတယ်ဒါပေမဲ့ဟောရမှာအဲဒီကဟောပြီးတော့ဒါကဓမ္မ ानु ပါဒနာဆိုတော့ဓမ္မ ानु ပါဒနာနဲ့ဆိုင်တဲ့နိဝရဏ၅ပါးရှုကုန်ခန္ဓာ၅ပါးရှုကုန်အာယတနာရှုကုန်ဘုဇင်ရှုကုန်သစ္စာ၄ပါးရှုကုန်ဒါတွေဟောရအောင်သတိပဋ္ဌာန်တွေပြန်ရောက်လာတာသတိပဋ္ဌာန်သတိပဋ္ဌာန်ဒေသနာတွေအဲ့ဒါကိုအောက်ပိုင်းကဟောလာတယ် နောက်ပိုင်းကဝေဒနာနုပါဒနာပိုင်းကဝေဒနာတွေဟောခဲ့ပြီးစိတ္တနုပါဒနာပိုင်းကစိတ်စိတ်တွေရှုဖို့ဟောခဲ့ပြီးဓမ္မနုပါဒနာပိုင်းကဒီဝေဒနာရှုဖို့ဒါလည်းရည်ကြည့်တာပါပဲခန္ဓာရှုဖို့ကတော့ခန္ဓာ၅ပါးတွေသာသုံတာပေါ့ဒီကတော့စိတ်ကြည့်ဆုံးဒီရင်တော့လည်းကြည့်ဟောဘူးပါအခုတခါဟောရအောင်မတော်ကြာသွားပြီလားဘို့နှစ်တွေတော်တော်ကိုကြာသွားပြီနဲ့ငင်္ဂါ၆နှစ်တော့ရှိပြီနဲ့နောက်ပြီးတော့အာရဏရှုဖို့နောက်ပြီးဘိုးစေရှုဖို့ဟောရအောင် နေရာတကကြီးပြောက်ပဲဘုဇင်ကြီးဟောဝေရရင်းကတော့ဟောဘူးပြီးတော့ပြောသူကတော့ဥမရောက်လာတာမသိကြားကြလာရောလားနောက်ပြီးတော့မှသစ္စာလေးပါယူပုံပြီးပုံလေးဟောရအောင်ဒါအဲ့ဒါဓမ္မနုပါဒနာနဲ့ဆိုင်တဲ့ဥစ္စာတွေဒီကနေ့တော့ဒီတင်မကြအောင်ပါပဲရှင်းကုန်သွားပြီအနေပြပြနေတဲ့ကုသိုလ်ကြီးအမြပေးဝေးပြီးတော့တရားသိညာနဲ့လိုက်လိုက်ဆိုရ dpụnai nd tzu do na uroilgurongụroya hụaroguro yanayaroguro tapiro ကောင်းမှုပေါင်း၏အဖို့ဘာကကိုအမိယဖာဆရာသမားတို့အား၎င်းဤအရ၌ရောက်ရှိနေသောပြိဿပေါင်းအား၎င်းဤအရ၌ရောက်ရှိနေသောလူပြိဿနတ်ပြိဿပေါင်းအား၎င်း သေဥစွာသုသဖြင့်ညဘေဝေပါကုန်၏ညဘေဝေပါကုန်၏ညဘေဝေပါကုန်၏ကြာမင်းကြီးနဲ့တကွာအလုံးစုံသောနတ်ပေါင်းတို့အားလည်းညဘေဝေပါကုန်၏ညဘေဝေပါကုန်၏ လုံးစုံသောအတ္တဝါအပေါင်းတို့အားလည်းမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အမိဖာတော်မှာစ၍ အလုံးစုံသောသတ္တဝါအပေါင်းတို့သည်ကျွန်ုပ်တို့ပြုစုသောကုသိုလ်ကောင်းမှု၏အဖို့ပါကကိုအညီမျှရကြ၍ကိုယ်စိတ်နှပြချမ်းသာကြသည်ဖြစ်ပါစေကုန်သတည်းသာဓုသာဓု